ဒီကိကစာပြမွဲအတွင်းမှာနေရတရားဟောရဆိုင်တာလားလေးတရားငါးတရားလောက်ပြီးခဲ့တဲ့လာသန်းရှိတဲ့တရားကသာဝနာရေးတော်ဥစဉ်တော်ပါအနေနဲ့တရားဟောလာကြီးလာွယ်တော့ဘုရားလာကြီးလာွယ်တဲ့ဟောဝေတောင်းဝင်ရလို့အနေနဲ့လာကြီးနေဟောရမှာ တဘူရွယ်လာပြီနေဆိုတာဘုရားဘာသာများမှာသူသဖြင့်အပြီးမှပြုထားတဲ့နေဒူးနေမြတရက်ပါပဲဝါဇူလာပြီနေတရင်ညိုလာပြီနေဇောင်းမုံလာပြီနေအဲဒီလာတွေဟာအပြီးပြီးဝါဇူကလည်းဝါဇူမှုအပြီးမှပြုထားတရင်ညိုကလည်းပဲတရင်ညို ။မြတ်စွာဘုရားတာဝရဏကဆင်းတဲ့နေ့ဆိုပြီးပြီးမှပြုလာကြ။ဇောင်မုံလာကြတော့လည်းပဲဇောင်မုံလာဇောင်မုံလာကြီးဒါလည်းပဲအထူးအပြီးမှပြုလာကြ။နောက်ပြီးတော့ပထုံလာကြီးနေ့သုံးလားခြင်းတွေကတော့ မြတ်စွာဘုရားဝါမြင်တော်မူတဲ့နေ့တရားပြတော်မူတဲ့နေ့စသည်ဖြင့်အဲဒီမှာအပြီးမှယူတာတဘူရွယ်လာရင်တွေကလည်းအေးကြနဲ့ရာဒီဤထဲမှာအန္တရာထကဆိုတဲ့အေးဆုံးနေပိုင်းနေထဲမှာ အဲဒီအရေးဆုံးနေဆိုင်နေတဲ့မှာအပါဝင်ပြစ်ပြီးတော့နေလို့ဒီနေ့ဒီရများမှာမြတ်စွာဘုရားသခင်တောင်မှမိများလက်များခြေများမိများกินရတယ်ဆိုပြီးတော့ဒီလိုပြောစမှသိခါကြသို့သောစားတဲ့ပေတဲ့တော့မပါပါဘူးသာပြောကြတာပဲသူကအဲ့ဒါနဲ့ဒီနေ့ဒီရမှာဆိုလို့ရှိရင် မိပူဇော်ကြတယ်တော်ရတဲ့မှာဘုန်းကြီးအထက်ရတဲ့မှာဆိုလို့ရှိရင်တော့ညီးလာပါဘုရားထေရဒီမှာဆိုလို့ရှိရင်တော့တော်တော်ရလိုက်ဟိုသမထာသားတွေပါလေဆိုတာရှိတယ်အဲဒီတော့ကြီးတော့ဒီခါမှာသမထာသားတွေ သောသောကတွေကစုပြီးတော့ခုတ်ထားပြီးပြီဒီနေ့တည်းကြတော့ရှင်ဖြင့်အရာမိပူဇော်ရတာမိလုံအောင်ဆိုပြီးတော့ဟိုလင်းအောင်ပူဇော်တာမဟုတ်လားကတော့အဲတဏ္ဍာချင်းနေနဲ့နသာချင်းနေနဲ့မိတူကြဝိညာဉ်ကိုယ်ရင်တော့လည်းပဲဒီလိုပဲသူရတာပဲသောသောပိုင်းကတဲ့ကသတင်းနဲ့သတင်းနဲ့ကြလို့ရှိရင်တော့သွားပြီးတော့မြည်ကြအောင်သတင်းနဲ့သတင်းနဲ့ကြလို့ရှိရင်တော့သွားပြီးတော့ အဲတော့လည်းကြောက်ပြီးတော့သနခါးသားချင်းတွေခုတ်ကြသနခါးသားတွေလက်မောင်းလောက်လက်ကောက်ဝိုးလောက်ဒီလိုဟာတွေကရှိတော့အဲဒါတွေရသလောက်ခုတ်ပြီးစုတာရသလောက်ခုတ်ပြီးစုတာနဲ့နောက်ဒီလာကြီးနေကြလို့ရှိရင်တော့မနေ့စောစောထားပြီးတော့မိပူတော်ကြ ဒါဓမ္မတွေကလည်းပဲဒီနေ့ဒီရက်မှာဓမ္မနယ်ပွဲဆိုပြီးဒီကလည်းနာမနယ်လို့ခေါ်တယ်ဒီကလည်းဓမ္မနယ်လို့ခေါ်တယ်အများခေါ်တော့ဓမ္မနယ်ခေါ်တာအဲဓမ္မနယ်ပွဲအရိပဲတော့ဖြင့်အမျိုးမျိုးကောက်ပြီးရင်းနေကြတာပါပဲအဲဒါဒီနေ့ဒီနေ့ဒီရက်မှာသစ္စာဘုရားကိုလည်းပဲဓမ္မနယ်ပူဇော်ကြသံဃာတော်တွေကိုလည်းပဲပူကြ မိမိတို့ရဲ့အနိပါဝင်မှာရှိတဲ့မိတ်ဆွေသင်္ဃာတွေတောင်းနေတဲ့ပုဂ္ဂိုလ်တွေကဓမ္မနဲ့ထုတ်ပြီးတကလားလူကြတန်းကြအဲဒီနေ့ဒီရက်မှာဒီလိုကုသိုလ်ပြုတဲ့နေ့ပါပဲအခုနောက်ထပ်ဗုဒ္ဓသာသနာအဖွဲ့အဲဗုဒ္ဓဗုဒ္ဓဘာသာအဖွဲ့ချုပ်ကနေပြီးတော့ဒီနေ့ဒီရက်မှာဩဝါဒပါတိမောက်နေဆိုပြီးတော့ပြီးမှပြုပြီးတော့ ဘုရားကိုပူဇော်ကြတယ်အမတ်တရားပူဇော်ကြတယ်နဲ့ဩဝါဒပါတိမောနိဆိုတာဘာဖြစ်လို့ဖြစ်ရသလဲဆိုရင်မြတ်စွာဘုရားပထမဆုံးသံဃာတော်တွေကိုဩဝါဒပေးတဲ့နေ့ဟာဩဝါဒပါတိမောကိုဟောကြားတော်မူတဲ့နေ့ဖြစ်လို့ဩဝါဒပါတိမောနေ့ဆိုအပြီးမှပြုပြီးပူဇော်ကြတယ် ဘုရားဖြစ်ပြီးတဲ့နောက်ပထမဝါမှာဗာရာဏသီမိဂရာဝန်တော်မှာဝါကတိတဲ့သုံးတော်မူတယ်အဲဒီကဝါကျွတ်တဲ့အခါမှာမကရာတိုင်းရာဇဂျုံမြို့အနီးမကရာတိုင်းဥရဝေလာတော်ဘုရားပွင့်တော်မူတဲ့ဌာနအနီးမှာပါပဲအဲဒီဥရဝေလာတော်မှာ နဲ့ပြည့်စုံသောကောင်းတရားကိုကျူးစားနိုင်ကြဝရုဝေလာကာသဗအမှုရှိတဲ့ငယ်သေးတဲ့ထောင်ကိုဝါရောက်ပြီးတော့ဟောချွတ်တော်မူပါတယ်အဲဒီရသေးတဲ့ထောင်နောက်ဆုံးကြတော့ဒီရသေးတဲ့ထောင်ကနေမြတ်စွာဘုရားထာမှာတတိခါပြီးတော့ယဟန်ပြုကြမြတ်စွာဘုရားအေးဒီဟုခေါ်ပြီးတော့ဒီရသေးတွေကိုယဟန်ပြုရသေးတဲ့ထောင်နဲ့ရာဇိုမြို့ကိုကြွလာရာဇိုမြို့မရောက်သေးခင်အဲဒီဥရဝလာဒေါနာမှာပဲ ရသီတာအရာကြောက်ဖြာခြင်းမှာအာရိဒသုတ်ကိုဟောပြီးတော့အဲဒီသေးတဲ့ထောင်ဟာအာရိဒသုတ်တရားတော်တွေကြားနာပြီးတော့ယဟနာတွေပြည့်ကြအဲဒီရသေးတဲ့ထောင်ကဖြစ်လာတဲ့ယဟနာတစ်ထောင်နဲ့ရာဇဝင်မျိုးကြွားရောက်အဲ့ဒါဘယ်ခါဖြစ်မလို့ဆိုလို့ရှိရင်ကြာဇူလတဲ့ဖြစ်မှာပဲကြာဇူလကုံလောက်ဖြစ်ပါလိမ့်မယ်ကြာဇူလကုံကနီးလောက်ဖြစ်မှာပဲရဲ့ရလို့ပိုင်းခြားတော့မရှိဘူး အဲဒီကရောက်ပြီးတော့ရာဇုံမြို့မှာမြတ်စွာဘုရားသတင်းသုံးပြီးတော့နေတယ်ရံခါကေသကုတ်တောင်မှာသတင်းသုံးတယ်ရံခါဝေလူဝန်ကျောင်းတော်မှာသတင်းသုံးတယ်အဲဒီလိုသတင်းသုံးပြီးနေတဲ့အခါအရှင်သာရိပုတ္တရာရှင်မောဂလန်တို့ရလောင်းဖြစ်တဲ့ဥဒိတာကောလိတာတို့ကလည်းအဲတရားဆရာကနေပြီးနောက်ဆုံး ရှင်သက်ကြီးမထေရတရားနာပြီးတော့အဲသောတာပန်ဖြစ်အဲဒီကနေပြီးတတိပရိသတ်တွေနဲ့တော့မြတ်စွာဘုရားထံလာရောက်ပြီးတော့သာသနာတော်တွင်ကိုဝင်ကြတတိပရိသတ်ကတော့250ပါလားအဲဒီ250သောတတိပရိသတ်တွေကတော့မြတ်စွာဘုရားတရားနာပြီးတရားသာ ရောက်တဲ့ဆိုရင်တရားနာပြီးတာနဲ့သူတို့ယဟန္တာတွေဖြစ်ကြရှင်သာရိပုတ္တရာရှင်မောဂလန်တို့ကတော့ပါရမီ ပါရမီကအားကြီးပြီးတော့နေတော့ဉာဏ်ပညာအဲစင်တန်းကမြင့်ပြီးတော့နေတော့တရားနာယုံနဲ့ဘုရားကဉာဏ်နာမဖြစ်ကြသေးဘူးဇင်မာမောကလန်က9ရက်တည်းတရားအားထုတ်ရပါတယ်ဇင်သာရိပုတ္တရာက15ရက်တည်းတရားအားထုတ်ရတယ်ဇင်ကလည်းဟောဘူးပါပဲ15ရက်တည်းတရားအားထုတ်ရတယ်အားထုတ်ပုံလည်းအမှန်ကောင်းပါတယ်အနုပဒဝိပဒနာတဲ့စင်သာရိပုတ္တရာတရားအားထုတ်ပုံက အဲနုဗရဆိုတာပုတ်စဉ်အတိုင်းဒေသနာတော်မှာလာတဲ့ပုတ်စဉ်အတိုင်းတရားတွေကိုအသီးသီးဝိပဿနာရှုတဲ့ဝိပဿနာပါပဲပထမဇန်ဝင်စားတယ်ပထမဇန်ဇန်ရရဲ့အကုန်လုံးရနေတာဇန်ရအကုန်လုံးရနေတော့ပထမဇန်ရှိဥစွာဝင်စားတယ်ပထမဇန်က သုံးသွားတာနဲ့ပထမဇံကထတယ်လို့ခေါ်တယ်ဇံဝင်ဇဇံကထတယ်အိပ်ပျော်ရာကနိုးလာတယ်လို့ခေါ်အိပ်ပျော်ရာကတော့အိပ်ပျော်နေတဲ့အခါဝင်စိတ်တွေကြတယ်ဒီဒီအာယုန်တွေထဲမှာအာယုန်မပြူဘူးဇံဝင်စားနေတဲ့အခါလည်းဒီလိုပဲသူကဇံအာယုန်တွေရောက်နေဘေးကမြင်စရာရှိလို့လည်းမမြင်ဘူးကြားစရာရှိလို့လည်းမကြားဘူးဘေးကအနီးပါရှိတဲ့လူတွေလည်းပဲအာယုံမပြူဘူးဒီလည်းမသိဘူးသူစားနဲ့သူအာယုံပြူပြီးနေနေတာပေါ့ အဲဒီဇံစိတ်ဆုံးသွားတဲ့ခါကျတော့အိယာကနိုးလာတယ်လို့ဇံကနေပြီးထလာတယ်လို့သူကခေါ်တယ်ဇံကထလိုက်တာနဲ့အဲဒီဇံစိတ်ကိုပြန်ပြီးဝိပဿနာကျူရတယ်ဝိပဿနာကျူရတယ်အဲဒီဇံထဲမှာပါတဲ့ဇံရင်္ဂါတွေမှစပြီးတော့အဲဒီတရားတွေကိုသင်တိုင်းဝိပဿနာကျူဇံရင်္ဂါတွေဆိုရင်ပရမဇာမဝိတ္တဝိသရာပိတိဒုက္ခဧကဂရဆိုတဲ့တရား၅ပါးပါ ပရမဇာစိတ်ဖြစ်စဉ်ခါကာလတုန်းကဇာအာယုံကိုကြံစီမှုသဘောဝိတက်ကလေးရတယ်ဆိုတာသင်ပြတယ်။ဇာအာယုံကိုဟန်တလဲတဲ့သုံးမှနေတဲ့ဝိสารကလည်းသင်ပြတယ်။ဇာအာယုံရောက်ပြီးတော့နေသိမ့်အာရဝမ်းမြောက်တက်ကြွပြီးတော့နေတဲ့ပီတိကလည်းသင်ပြတယ်။အဲစိတ်ထဲမှာရှင်လန်းချမ်းသာပြီးတော့နေတဲ့ဒုက္ခလည်းသင်ပြတယ်။ဇာအာယုံမှာစွဲကပြီးတော့ ဉာဏ်ဝတီးပြီးတော့နေတဲ့သမာဓိကလည်းသင်ကြားငါးပါးသောတရားတွေသင်ကြားတယ်အဲဒီငါးပါးသောတရားတွေကိုတစ်ခုချင်းတစ်ခုချင်းကိုအစဉ်တိုင်းလျှောက်ပြီးတော့ရှုဇာယုံအာယုံပြုပြီးတော့ဒီဝိတက်ကလေးဟာဒီလိုဖြစ်ဒီလိုပြက်သွားတာပဲမမြဲတဲ့တရားပဲဝိသရာဥမဆင်ញင်မှုတွေကလည်းဒီလိုဆင်ញင်ပြီးတော့ဒီလိုပြက်သွားတာပဲဝါမြောက်တဲ့သဘောလေးလည်းဒီလိုဖြစ်ဒီလိုပြက်သွားတာပဲ ဒုက္ခချမ်းသာမှုလေးလည်းဒီလိုဖြစ်ရင်ဒီလိုပြည့်သွားတာပဲဥပိ္ပခာဧကကတာသမာဓိဆိုတာလေးလည်းဒီလိုသူစိုက်တည်ကြည်မှုလေးဖြစ်ပြီးတော့ဒီလိုပြည့်သွားတာပဲလို့ပြီးတော့ဒါဖာသအာယုန်နဲ့တွေ့ထိတဲ့သဘောအဲစေရနာစေသောပေးတဲ့သဘောစိတ်အဲဒီသံစိတ်မနတိကာရနှလုံးသွင်းမှုအစရှိတဲ့တရားတွေဒါတွေလည်းလျှောက်ပြီးတကားလား အစဉ်တိုင်းရှုဖြစ်ပြီးလို့ဖြစ်ပြီးလို့ပြတ်သွားတာပဲလို့အဲဒီလိုရှုတာအဲဒါဝိပဿနာပဲအစဉ်တိုင်းရှုတဲ့ဝိပဿနာပထမဇာမှာရှိတဲ့တရားတွေသင်ကြားတဲ့တရားတွေအကုန်လုံးလိုက်ပြီးတော့ရှုဒုတိယဇာမှာလည်းဝင်စားဒုတိယဇာကထားတော့အဲ့ဒီတရားတွေရှုသရုပ်ဇံဝင်စားသရုပ်တတိဇံဝင်စားတတိဇံမှာရှိတဲ့တရားတွေရှုသရုပ်ဇံဝင်စားပြီးအဲ့ဒီတရားတွေရှုအာယူပါအာယူပါသရဇံနေပြီးတော့အာယူပါဇံနေ၄ခုရှိတယ် အာဂါသနိသာရဏဇာနေအဲ့ဒါဝင်စားအဲ့ဒီဇာမှာရှိတဲ့တရားတွေအကျုဝိညာဉ်နဲ့သာရဏဇာဝင်စားပြီးတော့အဲ့ဒီမှာပါတဲ့တရားတွေအကျုအာဂိညာရဏဇာဆိုတဲ့တရားဝင်စားပြီးအဲ့ဒီမှာပါတဲ့တရားတွေအကျုပြီးတော့သင်တိုင်းကျုတော့အဲ့ဒီတည်းအောင်အနုပရအစဉ်တိုင်းရှိနိုင်တယ်မြေဝပညာနာပညာရဏသာဆိုတော့သိသိမွေးတယ်သူကစိတ်ကလေးမရှိသိရှိတော့ဖြစ်ပညာမရှိတဲ့ရှိ ပညာမရှိဘူးလို့ပြောရမလို့လုံးလုံးလည်းမရှိတာတော့မဟုတ်ရှိတော့လည်းရှိတယ်ငွေတက်ကလေးရတယ်ရှိစိတ်ကလည်းဒီလိုပဲမရှိသေးရှိဖာသာကလည်းမရှိသေးရှိလို့ဖြစ်ဘုံလူကုံကမှဖြစ်အဲ့ဒါကြောင့်အဲ့ဒီတရားကတော့အတိပိဝိပဿနာကျူလို့ဖြစ်ဘုံလုံးပေါင်းပြီးတော့အာဒီခိုက်တာကဒီတရားတွေကဒီလိုဖြစ်ဒီလိုပြည့်သွားတာပဲလုံးပြီးတော့ယူရတယ်အောက်ဇံ9ပါးကတော့ အဲဒီဇာနေထဲမှာပါတဲ့အသီးသီးသောတရားတွေကိုအသီးသီးရှုအသီးသီးအဲဖြစ်ပြတဲ့သဘောလေးတွေအသီးသီးရှုနိုင်တယ်အဲနေဝပညာဇာကြတော့တစ်ခုစီတစ်ခုစီကိုရှုလို့မထင်ဘူးဒါကြောင့်လုံးပြီးတော့ရှုရတယ်အခုဝိပဿနာရှုတဲ့ပုဂ္ဂိုလ်တွေမှာလည်းပဲဒီလိုပါပဲအခုမြင်မြင်တာရှုရတယ်မြင်ပြီးတာနဲ့မြင်ပြီးတဲ့သဘောရှုရအဲ့ဒီထဲမှာထင်ရှားတဲ့တရားတစ်ခုခုရှုရတယ် မြင်တဲ့အခါကလားမြင်သိတာလေးထင်ကြရင်သိတာလေးကျူမြင်ရတဲ့အသိထင်ကြရင်လည်းအဲ့ဒါလေးကျူမိတာမြင်ရတဲ့အာရုံနဲ့စိတ်နဲ့တွေ့သွားတဲ့သဘောထင်ကြရင်လည်းအဲ့ဒါလေးကျူမိတာမြင်ရဌာနမျက်စိရုပ်ထင်ကြရင်လည်းဒီကနေမြင်တာပဲလို့ပြောကျူမိသွားကြားရင်ကြားတာကိုကျူရတယ်ဟုတ်ရှင်မရိပုတ္တရာတို့ဇာရတဲ့ပုဂ္ဂိုလ်တွေကတော့ဇာဝင်စားပြီးဇာတဲ့ဟာကျူတာ အခုဇာမရှိတဲ့ပုဂ္ဂိုလ်တွေကတော့ဒီလိုမြင်လာကြတာတွေရှိရတာပဲဇာရှိတဲ့ပုဂ္ဂိုလ်တွေလည်းခါခါသိဇာကြီးတွေရှိရတာမဟုတ်ပါဘူးဇာငါထပြီးတော့မြင်လာရှိရင်လည်းရှိရတာ ကြားတာလည်းဘယ်လိုလဲရှိရပါတယ်အခုဇာမရှိတဲ့ပုဂ္ဂိုလ်တွေမှာတော့ကြားရင် ကြားတာလေးပဲရှိရတယ်ကြားတယ်ဆိုပြီးတော့ရှိလိုက်တဲ့အခါကြားတဲ့အပန်းထင်ရှားရင်လည်းဒီအပန်းလေးရဲ့ဖြစ်ဖြစ်ကိုပြီးသွားတာကြားပြီးမှုလေးထင်ရှားလို့ရှိရင်ကြားပြီးတဲ့စိတ်ကလေးရဲ့ဖြစ်ဖြစ်ကိုပြီးသွားတာ ကြားတဲ့အာယုံကြီးစိတ်ရောက်ပြီးတော့တွေ့ထီသွားသလိုတိုက်ခိုက်သွားသလိုထင်ကြလို့ရှိရင်အဲ့ဒါဖတ်တာအဲ့ဒါအဲ့ဒါဖတ်တာလေးရှိမိပါချို့ယောဂီပုဂ္ဂိုလ်တွေပြောတယ်အတန်များတခါတည်းအဝေးကအတန်နေနဲ့လိုင်းတဲ့တခါတည်းအဲအတန်လိုင်းနေတိုက်ခိုက်ပြီးတော့လိုင်းတာတော့ပြင်းထန်တယ်ဆိုတာကိုသူကဟွတရားထုတ်တဲ့ပုဂ္ဂိုလ်မှာပဂရိပုဂ္ဂိုလ်တွေတော့ဘယ်ထင်ကြမလဲတရားထုတ်လို့တမာရီကောင်းနေတဲ့အခါမှာလာတဲ့အပန်တွေကတခါတည်းတိုက်ခိုက်ပြီးတော့ နားထဲဝင်လာတာနားထဲမှာတိုက်ခိုက်ပြီးတော့ဒီတိုက်ခိုက်တဲ့သဘောလေးပြောသူကသိတယ်ဖတ်တာတွေသင်ကြားတယ်မယ်ဒီကြားတဲ့ခါကလာကြားတဲ့အတန်အကြောင်းပြုပြီးတော့ကောင်းတာလည်းရှိမယ်ဆိုးတာလည်းရှိမယ်မကောင်းတဲ့မကြားခြင်းတဲ့အတန်ဆိုးတဲ့အတန်တွေကြားတဲ့ခါမကောင်းဘူးဘာသာရာအတန်ကြားတဲ့ခါကောင်းတယ်အဲဒီကောင်းဆိုးတွေလည်းပဲဝေဒနာတွေတို့အဲ့ဒါတွေလည်းသင်ကြားတာဒါတွေလည်းပြုလို့ရတယ်

စိတ်ကူးစဉ်းစားကြံစည်မှုတွေအဲစိတ်ကူးနဲ့စဉ်းစားနေအဲဒါစိတ်ကူးစဉ်းစားကြံစည်မှုတွေပါတဲ့တရားတွေကိုစိတ်ကူးတယ်စဉ်းစားတယ်ကြံစည်တယ်ချုပ်ပြီးတော့နေပြီးရအဲဒီလိုလောလောဆယ်ဖြစ်တဲ့တရားတွေကိုနောက်ကလိုက်ပြီးတော့ရှုတာကဝိပဿနာရှုတာပဲစင်္သာရိပုတ္တရာအဲ့ဒါရှုတာပဲနုဒရဝိပဿနာရှု15ရက်ရှုရတယ်15ရက်လုံးလုံးရှုနေနောက်ဆုံးတဘူရဲလာပြီနေမှာ ဒိသကုတ်တောင်သူတရခတလိုင်လို့ခေါ်တယ်ဝက်တူးလိုင်ခြေတုံးကအသောက်ဟောင်းဝက်ကရက်တာနဲ့အဲ့ဒီနေရာမှာအသောက်ဟောင်းပေါ်လာတော့အဲ့ဒီအသောက်ဟောင်းနေရာမှာအပြစ်တခါနေလို့ထိုင်လို့ခြေအောင်လို့ပြုပြင်ပြီးတော့ထားတဲ့လိုင်ကောင်းပေါ်တယ်ဒီလိုင်အဲ့ဒီဥစ္စာသူတရခတလိုင်ဝက်တူးလိုင်ဆိုပြီးတော့ နာမည်တွေ့တယ်အဲ့ဒီလိုင်မှာသတင်းသုံးနေတဲ့အခါအရှင်သာရိပုတ္တရာရဲ့တူဒီကနခါဆိုတဲ့ပြပိုက်ကလိုက်တာသာရိပုတ္တရာကရှိတုန်းကသိသိဆရာကြီးထာမှာသူပြပိုက်တတိခံပြီးတော့ပြပိုက်လုပ်နေတာကိုအဲ့တော့အဲ့ဒီမှာသူတူတွေရောသူနဲ့စားတဲ့တတိတွေရောအများကြီးပေါ့ 900ရှိတယ်ဆိုတာကိုသူနောက်သူနောက်လိုက်တော့ပါတယ်900ရှိတယ်အဲဒီနောက်လည်းနောက်ပါ900တွေကတချို့ကလည်းကြားနေတယ်တချို့ကလည်းပဲမြတ်စွာဘုရားတန်သူအတူပါလာကြအဲဒီဒီကနေ့ခါပြတဲ့ဘက်ကသူကကြားနေတာသူတူပဲအဲသူကစဉ်းစားတယ်စိတ်ကလေးတွေသိမ့်မွေးငါဦးကြီး ဥပဒိတာဟာအရင်ကဆိုလို့ရှိရင် တရားချသွားတယ်ဟိုဒီဒီသွားမကြဘူးတရက်နောက်ရင်လည်းပြန်လာတာနှစ်ရက်နောက်ရင်လည်းပြန်လာတာပဲဟိုကစုံစမ်းပြီးတော့ညာရှိကျော်တော်တဲ့ပုဂ္ဂိုလ်သတင်းကြလို့ရှိရင်သင်္သာရိပုတ္တရာအလောင်းပြတဲ့ဥပဒိတာပြပိုက်ကသူကသွားပြီးတော့စုံစမ်းတာကိုစုံစမ်းတော့သူ့လောက်မှပညာမကြီးပဲဟိုပုဂ္ဂိုလ်ကြီးက ခဏလောက်စုံစမ်းပြီးတော့အားမရတော့ပြန်လာအဲဒီလိုကြီးတယ်ပဲမကြခင်မကြခင်ပြန်လာတယ်ဒီတခါတော့ဖြင့်ရဟန်းဂေါရမထံသွားလိုက်တာငါဥကြီးပြန်မလာဘူးဘယ်လိုများနေသလဲမသိဘူး15ရက်လည်းရှိပြီငါလိုက်ပြီးစုံစမ်းအောင်ပါပဲဆိုပြီးတော့မြတ်စွာမြတ်စွာဘုရားသတင်း300ကိုသူကရောက်တယ် ရှင်သာရိပုတ္တရာကလည်းမြတ်စွာဘုရားရဲ့နောက်ကမြတ်စွာဘုရားကိုရက်ခပြီးတော့ပေးအဲ့ဒီအချိန်မှာသူရောက်လာပြီးတော့မြတ်စွာဘုရားကိုယတနာတွေမိကွန်းတွေကြောက်ထားလို့ဘုရားကဝေဒနာပရိက္ခသုတ်တံဆိုတာဟောကြပါတယ်ဝေဒနာတွေရှင်ကလည်းဒီမှာဟောတော့ဟောဘူးပါပဲဒီကနေ့တော့အဲ့ဒါကမဟောပါဘူးဒီနေ့ဒီမှာနည်းနည်းမကောင်းစင်အောင်လေး ဝေဒနာပရိက္ခသုတ်တာဆိုတာဝေဒနာတွေပါပဲဝေဒနာတွေဒုက္ခဝေဒနာဖြစ်တုံဒုက္ခဝေဒနာဥပ္ပခဝေဒနာမဖြစ်ဘူးဒုက္ခဝေဒနာသာဖြစ်တယ်ပြီးတော့ဒီဒုက္ခဝေဒနာဟာလည်းသူခိုက်တာအချင်းဖြစ်ပြီးပြက်သွားတဲ့အနေဆာမမြဲတဲ့တရားပဲဒုက္ခဆင်းရဲပဲအနတ္တပုဂ္ဂိုလ်သတ္တဝါမဟုတ်တဲ့သဘောတရားများပဲလို့အနေဆာဒုက္ခအနတ္တကိုဟောတယ်ပဂတိပုဂ္ဂိုလ်တွေထင်နေတာကတော့ဝေဒနာတွေဟာ အများအားရှိနေတယ်ထင်နေတာပဲဒီဝေဒနာပဲကောင်းတယ်ဒီဝေဒနာဆိုးတယ်ဒီဝေဒနာအဲဒီဝေဒနာဒီပင်လည်းငါပဲဘယ်လိုဆွဲလာနေကောင်းရင်လည်းငါဆိုးရင်လည်းငါဟိုမှာခလုတိုက်လို့နာလို့ရှိရင်လည်းငါပဲလေးလေးဘူးနဲ့နေဘူးနဲ့တွေ့ထိလို့ပူလို့ရှိရင်လည်းငါပဲငါပူတာပဲလေအေးနဲ့တွေ့ပြီးတော့အေးသွားရင်လည်းငါအေးတာပဲအေးရနေရကောင်းကောင်းလေးမှအဲ့လို အတွေ့အထိလေးနဲ့ကောင်းပြီးတော့နေကောင်းထိုင်ကောင်းဖြစ်သွားလို့ရှိရင်လည်းငါပဲအဲစားလို့ကောင်းရင်လည်းငါပဲမြင်လို့ကောင်းရင်လည်းငါပဲမကောင်းရင်လည်းငါပဲဝေဒနာတွေကိုငါလို့ထင်တယ်စင်တာဝရတည်ရှိနေတယ်ငါကောင်းပဲလို့ဒီလိုဆွဲလာနေကြအဲ့ဒါကိုကြည်လေအောင်လို့မြတ်စွာဘုရားဒုက္ခဝေဒနာဖြစ်နေတော့နဲ့ဒုက္ခမဖြစ်ဘူးဥပေက္ခလည်းမဖြစ်ဘူး ဒုက္ခဝေဒနာဖြစ်နေတော့လဲဒုက္ခလည်းမရှိဘူးဥပိ္ပခလည်းမရှိဘူးဥပိ္ပခဖြစ်နေတော့လဲဒုက္ခဒုက္ခမဖြစ်ဘူးအဲ့ဒါထောက်ဆပြီးတော့ဝေဒနာဟာမြဲတဲ့တရားမဟုတ်ဘူးဒုက္ခိုက်တာနဲ့သူဖြစ်တာပဲဆိုတာသိရတယ်လို့မြတ်စွာဘုရားဟောတာဒီဒီကနကပြပိုက်ဆိုတာတရားအထုတ်နေတာမဟုတ်ဘူးစောစောကပဲတရားအထုတ်ဘူးလေမှာတော့ယုတ်တရားနာတရားတွေလည်းအခုမှကြားရတာစောစောကကြားကိုမကြားဘူးသေးဘူး ဒါပေမဲ့မြတ်စွာဘုရားသူနားလည်တဲ့နည်းနဲ့တရားဟောတယ်အဲဝေဒနာမမြဲဘူးကောင်းတဲ့ဝေဒနာဖြစ်နေတဲ့အခါမကောင်းတဲ့ဝေဒနာမရှိဘူးအလားစားဝေဒနာလည်းမရှိဘူးဆိုတော့ဒီကနကပြပိုက်ကလည်းစဉ်းစားရမှာပေါ့လေသူစောစောကတော့သိတာမဟုတ်မသိရမယ်လို့ကောင်းတဲ့ဝေဒနာဖြစ်လို့မကောင်းတဲ့ဝေဒနာမရှိဘူးဆိုတော့ဖုံနေတာပဲအဲခံခဲ့တဲ့ဒုက္ခဝေဒနာဖြစ်နေတော့ ခန္ဓာပဲနေတာပဲဒုက္ခဝေဒနာတွေအကောင်းနေမရှိဘူးဆိုတာသူကဟုတ်တယ်ဝန်တာနေတော့ဝန်နေတာမရှိဘူးဝန်နေနေတော့ဝန်တာတာမရှိဘူးအထင်ရှားကြီးပဲအဲဝန်တာနေတဲ့ဥစ္စာဝန်တာနေတဲ့အခါမှာဖြစ်နေတာကဒုက္ခဝေဒနာကိုဒေါမနတာဝေဒနာလို့လည်းခေါ်တယ်ဝန်နေတော့ဖြစ်နေတာကဒုက္ခဝေဒနာဒေါမနတာဝေဒနာလို့လည်းခေါ်တယ်အဲဒုက္ခဝေဒနာဖြစ်တော့ဒုက္ခဝေဒနာမဖြစ်ဘူးဘိက္ခဝေဒနာမဖြစ်ဘူး ဒုက္ခဝေဒနာဖြစ်နေတော့လည်းဒုက္ခမဖြစ်ဘူးဥပေက္ခမဖြစ်ဘူးဥပေက္ခဖြစ်နေတော့လည်းဒုက္ခဒုက္ခမဖြစ်ဘူးဆိုတော့ဒီဝေဒနာတွေကဒုက္ခိုက်တာနဲ့သူဖြစ်နေတာပဲဒုက္ခိုက်တာနဲ့သူဖြစ်ပြီးတော့ပျောက်သွားတဲ့တရားတွေပဲသင်္ထာဝရတည်နေတဲ့တရားတွေမဟုတ်မမြဲတဲ့တရားတွေပဲမမြဲတဲ့တရားဟာချမ်းသာတဲ့ကောင်းတဲ့နှိမ့်တဲ့စရာပဲအားကိုးစရာပဲလို့သွေးလာစရာမဟုတ်ဘူးဆင်းရဲပဲအလိုမရှိရတဲ့သဘောတရားတွေပဲလို့သင်ကြားတယ်ဒါ ဒီခိုက်တာအပြင်ဖြစ်ပြီးပြသွားတဲ့သဘောတရားအဲအစင်တာဝရဒီရှိနေတဲ့ငါပဲအသက်ရှင်နေတဲ့အကောင်ပဲအတ္တကောင်ပဲလို့ဆွဲလာကြမှာမဂရိပုဂ္ဂိုလ်တွေဖြစ်ဖြစ်ဆွဲလာနေတဲ့အတ္တကသူကတစ်သက်လုံးတစ်ဘဝလုံးအများအားဒီနေတာတစ်သက်လုံးနေတော့မကပါဘူးရှိကလည်းပဲဒီအတ္တငါရှိနေတာပဲဒီခုလည်းရှိနေတာနောင်လည်းရှိဦးမှာပဲလို့ဆွဲလာတာအဲ့လိုမျိုးမှမဟုတ်ပဲအခုက ချမ်းသာတာလေးဖြစ်ရင်အဲဒီခိုက်တာမှရှိတာတော့ကြဆင်းရဲတဲ့ခါမရှိဘူးဝမ်းသာနေတော့ဝမ်းနေတာမရှိဘူးဝမ်းနေနေတော့ဝမ်းသာတာမရှိဘူးသိကျွင်လာနေတော့သိညစ်တာမရှိဘူးသိညစ်နေတော့သိကျွင်လာတာမရှိဘူးဟိုအတင်းကြားကြီးပဲအဲဒီတော့ဒုက္ခိတာနဲ့သူဖြစ်လို့မမြဲတဲ့တရားပဲမမြဲတဲ့အတွက်ပဲဒုက္ခဆင်းရဲပဲဆိုတာခံခဲ့တာမဟုတ်ခံခဲ့တာကြီးတဲ့မဟုတ်ဘူးဒီကံခံခဲ့တာလည်းပါတယ် အမှန်ကတော့ဒုက္ခဆိုတာမလိုခြင်းစရာမုန်းစရာညွန်စရာကောင်းတဲ့ဥစ္စာဘာမှအာမကိုလောက်တဲ့တရားကိုဒုက္ခကိုအနာတ္တပဲပုဂ္ဂိုလ်သတ္တဝါမဟုတ်တဲ့သဘောတရားများပဲလို့ဆိုတာသူသဘောပေါက်ပြီးတော့သိသွားပါတယ်အဲလိုသိပြီးတော့သောတာပတိမေဖို့ရပါတယ်သူကပါရမီရှိတဲ့ပုဂ္ဂိုလ်ကလည်းလွယ်လွယ်ပဲသောသောကပဲသာရိပါရီလည်းပဲသင်ရနေမှာတော့ဘုရားဘုရားမှာသိသိကြာကြီးနေမှာ ဒီယုတ်ရနာတရားတွေဆိုပဲကြားလိုက်မှာတော့ဘာမှမသိဘူးအခုမှပဲမြတ်စွာဘုရားတန်ရောက်မှပဲကြားရတာအစဘုရောဘာသာလည်းမဟုတ်ဘူးအခုမှမြတ်စွာဘုရားတန်တရားနာ နာပြီးတော့တရားသဘောတွေပြီးတော့သောတာပန်ဖြစ်တယ်လို့ဖြစ်ခြင်းနဲ့ခဏပဲဘာလို့မရှိတဲ့ပုဂ္ဂိုလ်မှလွယ်လွယ်ပဲဘာလို့မရှိတဲ့ပုဂ္ဂိုလ်တော့အကြာကြီးတဲ့ဖြစ်ခြင်းမှဖြစ်တာဒါကတော့ဒီလိုသာဝေကျမ်းကလည်း ဘုဒ္ဓတွေပြည့်စုံပြီးတော့နေလို့သာဝေကျမ်းကနေပို့ချနေတယ်မယ်လို့ဖြစ်တာမဟုတ်ဘူး။ညဇောပြလက်တက်တော်ကဘုဒ္ဓိလာဆိုတဲ့မထေရကြီးအထုပ်ပတ်တည်ခြင်းအမှန်တရားပါတယ်။ဘုရားခုနှစ်ခုဥပဒေစာကြီးကဘုရားခုနှစ်ခုတွေလက်ထက်မှာသူရဟန်းဖြစ်သာဝေကျမ်းကနေပို့ချနေလာတာပဲ။အဲဒါကမဲ့ဖို့ရအောင်လို့ဘုရုံကလည်းအာမထုတ်ခဲ့လို့နဲ့ဒီပါရဲ့ကွာ။ အဲဒီတော့မရဘူးသူကတော့ဒီလိုပဲသူကသူလူရှင်ချင်းနေပဲလာတယ်အခုဘောရောနဲ့ဆော်ကြားလက်ထက်ရောက်အဲဒီဘောရောနဲ့ဆော်ကြားလက်ထက်ရောက်တော့မှမြတ်စွာဘုရားကသတိသာဝကရအောင်လို့ပြောတော့မှသတိသာဝကရပြီတရားထုတ်လို့ရဟနာဖြစ်သွားတယ်ပါရမီရှိတဲ့ပုဂ္ဂိုလ်ဟာဖြစ်ခြင်းနဲ့ပဲမတရားဖို့တရားတွေဆိုတာဒါလိုလိုကူဖြစ်သွားတာပါပဲအဲဒီ ဒီကနခပရဝိုက်ကိုမြတ်စွာဘုရားဟောနေတော့ရှင်သာရိပုတ္တရာကတော့မြတ်စွာဘုရားကိုယက္ခပေးနေရင်သူကတရားထုတ်နေတာမဟုတ်ပါဘူးဒီချိန်ကတော့ယက္ခပေးတဲ့အချိန်ပဲဒါပေမဲ့လို့တရားထုတ်တဲ့ယောဂီပုဂ္ဂိုလ်တွေနေရာကြီးယက္ခရင်းလည်းပဲဝိပဿနာဆိုတာဖြစ်တာပဲဖြစ်နိုင်တယ်လို့ထိုင်နေလည်းဖြစ်တာရနေလည်းဖြစ်တာတွားနေလည်းဘယ်ချင်းသူကဖြစ်နိုင်တာပဲအစိမ့်နဲ့အကျဲပဲကွာ ။ဒါတော့ရက္ခပေးနေလဲသူဇံဝင်စားလို့ရတာပဲ။ဇံဝင်စားလိုက်ဇံငါထားလိုက်ဥပဒနာပြုလိုက်ဖြစ်တာပါပဲသူက။အဲ့ဒါရောက်ဒီကားနဲ့ငါပြပိုက်ဟောနေတဲ့တရားနာရင်အဲ့ဒီတရားတွေကဝေဒနာလေးတွေတစ်ခုပြီးတစ်ခုဖြစ်တာလေးညစွာဘုရားဟောသောသောကလည်းပဲနိုင်ဘုရားကဝင်သောတာပန်မှာပဲသူတည်ပြီးသားပါပဲဒါပေမဲ့လို့ညစွာဘုရားဟောလိုက်တော့ပိုပြီးသဘောပေါက်တော့တာပေါ့အဲဒီမှာ သူ့တဏ္ဍာမှာရှိတဲ့တရားတွေဝိပဿနာရှိရင်းနဲ့အထက်မဲ့ဖို့တွေအစဉ်တိုင်းတက်သွားတာဉာဏ်နာဖြစ်သွားတယ်နောက်ကြတော့သာရိပုတ္တရာကိုမြတ်စွာဘုရားသင်ဟာဘယ်လိုလုပ်ပြီးတော့အာဘောကုန်ခါယန္တာဖြစ်တယ်လေလို့မေးလို့ရှိရင်ဘယ်နဲ့ပြင်မလဲဆိုတော့သူကအစ္ဆတဝိမုခာအဲဟာငါဒီအစ္ဆတဝိမုခာအစ္ဆတဝိမုခာအစ္ဆတတရားမှာ လွမြောက်သွားတယ်လို့ဖြေပါမယ်ခင်ဗျာတဲ့အစ္ဆဒတိအဆိုတော့သူတဏ္ဍာကရှိတဲ့ဇန်တရားတွေပေါ်သူကအဲဇန်တရားတွေရှုရင်းနဲ့ရာဓမေရာဓကိုရောက်သွားတယ်အဲလိုရာဓမေရာဓကိုရောက်သွားတော့ညဇောဘုရားလည်းပဲအဲဒီသူကရကရလိုင်း ေသဘုတောင်မှာပေါ့သူသရကတလိုင်းဘယ်နာမှာရှိတယ်လို့တော့အခုတော့ငယ်ဘုရားဘာတော်မှာတော့ဒီနေ့ကြာကြာမတွေ့ကြရဘူးရှိတော့မှာသားများရှိဦးမလားမပြောတာဘူးလားေသဘုတောင်ကြီးရရှိပါတယ်အဲဒီကနေပြီးတော့မြတ်စွာဘုရားတကိုးတော်နဲ့ချက်ချင်းဝေလူဝံကြောင်းတော်ကိုကြွသိမ့်မဝေလာပါဘူးဓမ္မိုင်းဓမ္မိုင်းကြောကြောဓမ္မိုင်းလောက်ရှိမယ်ဓမ္မိုင်းသိမ့်မဝေပါဘူး အဲဒီဒေသကုတောင်ရဲ့အနောက်မြောက်နားမှာရှိပါတယ်ဝေလွန်ကျောင်းတော်နေရာဒီကျောင်းတော်နေရာကတော့အခုလည်းရှိပါတယ်အဲဒီမှာတကောတော်နဲ့ကြွသွားအဲအဲဒီကြွသွားတဲ့အခါဟိုခါကရှိတဲ့ညာနာမထေရီလည်းပဲအသီးသီးသူတို့ကသူတို့ကြွလာကြဘုရားထံရောက်လာတယ်ယသိတထောင်မှဖြစ်လာတဲ့ယဟန်တထောင် ရှင်သာရိပုတ္တရာရှင်မောဂလန်တို့နောက်ကပါလာတဲ့တတိက250သူတို့လျာနာတွေဖြစ်ရှင်မမောဂလန်ကလည်းသောသောကတွေက15ရက်အဲ9ရက်တရားထုတ်တာနဲ့သူကရဟနာဖြစ်နေတယ်ဒေါ်လာဇန်9ရက်လောက်ကတည်းကသူကရဟနာဖြစ်နေတယ်အရှင်သာရိပုတ္တရာမထေရကတော့တဘူရဲလာခြင်းနေမှာသူကအဲဒီလာခြင်းနေခုနက ဒီကနခပြပိုက်သူတူကိုမြတ်စွာဘုရားတရားဟောနေရင်ရခရင်နဲ့တရားနာရင်လည်းလို့တရားနှလုံးသွင်းပြီးတော့ဉာဏ်နာဖြစ်ပါအချိန်ကပဲအချိန်တော့ဆိုတော့အချိန်ကတော့အနည်းမဝင်သေးဘူးလေနေဝင်ကနေပေါ့လေအဲဒီအချိန်မြတ်စွာဘုရားလည်းပဲတဘိုးနဲ့ဟောကြွသွားတော့ရှင်သာရိပုတ္တရာကလည်းဆင်ញင်လိုက်တယ်သူလည်းဘင်ញင်နေကြတော့မြတ်စွာဘုရားဘယ်ကြွသွားပါလိမ့်ဆင်ញင်လိုက်တော့အာ ဝေလူဝန်ကျောင်းတော်ကြွသွားတာပဲဝေလူဝန်ကျောင်းတော်မှာဘယ်လိုရှင်နေကြည့်ပါလဲဆင်ញင်ကြည့်လိုက်တော့ဟိုမှာမြတ်စွာဘုရားထာမှာအရှင်မောဂလာနဲ့ရောက်ပြီးတော့နေတယ်ဥရုလကတော်အမှုရှိတဲ့ရသေးကဖြစ်လာတဲ့ညာနာတွေလည်းပဲတထောင်ကြွရောက်ပြီးတော့နေတယ်အဲသူတို့ရဲ့တတိပရိသတ်တွေလည်း250ညာနေလည်းပဲညာနာတွေပဲအဲဒါတွေလည်းရောက်နေတယ်ဒါချင်း အစည်းဝေးကြီးပဲညာနာပုဂ္ဂိုလ်တွေအစည်းဝေးကြီးငါလည်းပဲဒီအစည်းဝေးတက်မှာပဲဆိုပြီးတော့ဒီလာရိပုတ္တရာကလည်းပဲဘိညာဉ်တကောနဲ့ချက်ချင်းတခါလဲကြွသွားကွေးတော့လည်းညာကိုဆန့်တယ်လို့ဆန့်တော့လည်းညာကွေးတယ်ကွေးထားတယ်လည်းဆန့်လိုက်တော့ကြာဘူးပဲပြုံးနေရောက်တော့ဆန့်တယ်လည်းကွေးလိုက်လို့ရှိရင်မကြာဘူးပြုံးနေပဲအဲ့ဒါလိုပဲတဲ့ အဲ့ဒါကိုလည်းပဲအဲ့ဒါလိုပဲကျမ်းဂန်နေမှာဒီကွေးတော့လဲဆန့်တယ်ဆိုတာပုံသူဗာမင်ညပုံသူမဟုတ်ဘူးတဲ့တကယ်ပုံသူပဲအဲ့လိုသူသုံးဆိုကွေးတော့လဲဆန့်တယ်ဆိုတာကွေးရကနေပြီးတော့ကွေးကျင်တဲ့စိတ်ကလေးကြောင့်အဲဆန့်ကျင်တဲ့စိတ်ကလေးကြောင့်ဆန်းရုပ်တွေဖြစ်သွားတာတဲ့ဆန်းကျင်တဲ့စိတ်တစ်ခုဖြစ်လိုက်ဆန်းရုပ်ဖြစ်လိုက်ဆန်းကျင်တဲ့စိတ်တစ်ခုဖြစ်လိုက်ဆန်းရုပ်ဖြစ်လိုက်အခုယောဂီပုဂ္ဂိုလ်တွေမှတ်တော့ဆန်းတယ်ဆန်းတယ်ဆန်းတယ်မှတော့လေ သံသယုတ်တွေအဆင်းအင်းအများကြီးဖြစ်သွားတာပဲအဲကိုယ်တဲ့အခါမှာလည်းပဲကိုယ်ကျင်တဲ့စိတ်ကြောင့်ကိုယ်ကိုယ်ရုပ်ကလေးတွေဆင်းဆင်းဖြစ်လာတာကိုယ်ရယ်ကိုယ်ရယ်ကိုယ်ရယ်မှတော့အဲကိုယ်ရုပ်တွေအဆင်းနဲ့မနေဘူးသားတွေတစ်ဆင့်ကတစ်ဆင့်ကျွေးရွေပြီးဖြစ်လာကျွေတဲ့ကျွေတဲ့ရုပ်တွေဟာလည်းသူ့ဉာဏ်နဲ့သူပဲတရွေကတရွေမရောက်တရွေကတရွေမရောက်ပြည့်သွားတာပေါ့ကိုယ်ကျင်တဲ့စိတ်နဲ့ကိုယ်ရုပ်ကိုယ်ကျင်တဲ့စိတ်နဲ့ကိုယ်ရုပ်အဆင်းနဲ့ပြည့်သွားဆန်းကျင်တဲ့စိတ်နဲ့ဆန်းရုပ်ဆန်းကျင်တဲ့စိတ်နဲ့ဆန်းရုပ်အဆင်းနဲ့ပြည့်သွား အဲဒါဝိပဿနာရှုတဲ့အခါမှာဒါတရားတွေ့ရတယ်အဲ့ဒါလိုပဲအခုကွေးသောလက်ကိုဆန်းလိုက်ပြီးဆန်းသောလက်ကိုကွေးလိုက်ပြီးလို့ပဲတဏှာတဏှာတကူနဲ့ကြွရတာယုံနဲ့ရောက်သွားတယ်ဆိုတာလည်းပဲဒီတိုင်းပါပဲတဲ့ဟိုကသွားလို့တဲ့စိတ်နဲ့သွားရုပ်သွားလို့တဲ့စိတ်နဲ့သွားရုပ်တွေအဲလမ်းခီးလာရှိရင်ခြေလောက်ပေါ်တယ်ရုပ်တွေတခါတည်းအစင်းစင်းတခါတည်းပြက်လာတာစိတ်နဲ့စိတ်စားရုပ်စိတ်စားရုပ်စိတ်စားရုပ်ကိုမှီဖြစ်တဲ့ ပုရုဇာယုတ်ကာမဇာယုတ်ဟာရဇာယုတ်တွေတခါလဲဒီရင်းတူရချင်းဖြစ်ပြီးတော့လာအဲဒီလိုနဲ့ရောက်လာတာကိုဆိုရဲအဲဒါကျန်ကကျန်ကနေမှပြလာတယ်ခုယောဂီတွေမှာတရားထုတ်တော့တွေ့တာနေနဲ့တော်တော်ကြိုက်ပါတယ်ဒီဥစ္စာကတော့အဲကိုယ်တိုင်းကိုယ်တိုင်းကိုယ်ရယ်ကိုယ်ရယ်မှရင်ကိုယ်ရင်နဲ့စိနေကိုယ်ရယ်ကိုယ်ရင်နဲ့စိနေကိုယ်ရယ်တဏှာတဏှာ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 ရှင်သာရိပုတ္တရာလည်းပဲအဲ့ဒီရောက်သွားတဲ့အခါမြတ်စွာဘုရားကဩဝါဒပါတိမုတ်တရားကိုဟောကြားတော်မူတယ်အဲ့ဒီနေရာပဲနေတော့ဆိုရင်အခုတကူရဲလာခြင်းနေပါပဲတကူရဲလာခြင်းနေအဲဒါပါဝကတဏိပါဒခေါ်တယ်ဘုရားတဆူတဆူမှာ တတိသာဝကအစည်းဝေးဟာ၃ညီ၃ညီအများအားဖြင့်ရှိပါတယ်တချို့တရားတွေမှာဘာဝကပါဏိပါဒတစ်ချိန်တစ်ချိန်မှာအများကြီးပါပဲอืมသိနေချီပြီးတော့လည်းရှိပါတယ်ပေါင်းနဲ့ချီပြီးတော့လည်းရှိပါတယ်အခုဘောရမရသော်ဖျားမှာတော့ဒါတော့မမြင်ရဘူးလို့သာအခု ရသေးတထောင်ရဲ့ရှင်သာရိပုတ္တရာတို့ဒီပြိတ္တတေလူက250ရဲ့ဆိုတော့တထောင်နဲ့250လောက်ရှိတာပေါ့ကိုရင်နဲ့နည်းနည်းပုံမှာပေါ့အဲ1250ရှိတယ်သာဝကတာဏိပါဒမှာအင်္ဂါ၄ပါးဆိုရတယ်အင်္ဂါ၄ပါးဘယ်လိုအင်္ဂါ၄တော့ဆိုလို့ရှိရင် ဒီမာဂနဲ့ခါနဲ့နဲ့ခါ29လုံးရှိတယ်မာဂနဲ့ခါဆိုသံကောင်းတဲ့လူတွေဆိုပြီးတော့ဟိုလည်းနေလောက်တာကြတယ်မှမှတ်သားကြတယ်လောက်တာအဲဒီမာဂနဲ့ခါနဲ့လနဲ့စမ်းစမ်းလို့ခေါ်တာလနဲ့လနဲ့ရှင်နဲ့နေပြမယ်တဲ့ဘယ်ချိန်ရှင်တော့ဆိုရင်သူကသကောင်းမြင်ရတယ် ဒီကနေ့ညသကောင်မှာသူကရှင်ရလက်ထအရှင်မှန်တဲ့ခါမှာအဲဒီသကောင်မှာတိတိမှာရှင်တယ်လက်ထအရှင်မမှန်တဲ့ခါကျတော့လည်းနည်းနည်းလွဲလာတော့ရှိတယ်ကွာဒီလားပြည်တယ်လားပြည်တယ်အကုန်လုံးညီလိုက်မယ်လို့ဒီလိုတော့မဟုတ်ဘူးနည်းနည်းပါးပါးလွဲလာတယ်ကြီးအဲညသကောင်မှာမကန်တဲ့ခါနဲ့လားနဲ့ရှင်ရမယ်တဲ့ လာရီဥပုံတွေလည်းဖြစ်ရမယ်လာတဲ့ရှင်လည်းဆိုရင်လာရီဥပုံတွေကတော့ဖြစ်တော့တာပါပဲမဖြစ်လို့မဖြစ်ဘူးဒီနေ့ကိုက်နေတာအဲတော့လာရီဥပုံတွေလည်းဖြစ်ရမယ်အဲဒီကြွားရောက်လာတဲ့အစည်းအဝေးကြွားရောက်လာတဲ့ပုဂ္ဂိုလ်မြတ်တွေသံဃာတော်တွေကလည်းပဲအားလုံးဟာမပင်မဖိတ်ပဲနဲ့သူ့လိုလိုလာတာဖြစ်ရမယ်အစည်းအဝေးဖိတ်ခေါ်လိုလာတာမဟုတ်ဘူး ဒီနေ့ဒီရက်မှာဒီစည်းဝေးရမယ်လို့ဘယ်သူမှနှိုးဆော်လို့မဟုတ်သူတို့ကသူတို့ရောက်လာကြသူသဘောနဲ့သူရောက်မခေါ်မဖိတ်မခေါ်ပဲနဲ့မတိုက်တွန်းမနှိုးဆော်ပဲနဲ့သူ့လိုလိုရောက်လာတဲ့သံဃာပရိသတ်ဆရာမဲတဲ့မိတော့ကအဲ့ဒီသံဃာပရိသတ်ကလည်းသာမန်ပရိသတ်မဟုတ်ဘူးတဲ့ဘုရုဇင်လည်းမပါရဘူးသောတာပန်လည်းမပါရဘူး သဂရာကလည်းမပါရဘူးအနာကလည်းမပါရဘူးဉာဏ်နာတောင်မှသကိုယ်ဤပါမရှိတဲ့ဒုက္ခဥပါဒကတွေမပါရဘူးဘိညာဉ်6ပါးနဲ့ပြည့်စုံတဲ့ဉာဏ်နာတွေဖြစ်ရမယ်ဘိညာဉ်6ပါးနဲ့ပြည့်စုံတဲ့ဉာဏ်နာတွေတောင်မှသာမန်ဉာဏ်နာမဟုတ်ဘူးတဲ့သူများလိုကောင်းရည်ရသင်္ကန်းဆရာရနဲ့အဲကမ္မဝါနဲ့ရိုးဖပြီးတော့ညာပြုတဲ့ဉာဏ်နာမျိုးတွေမဟုတ်သေးဘူးတဲ့သူက မြတ်စွာဘုရားအဲ့ဒီဘိက္ခုခေါ်ပြီးတော့ညာပြုပေးထားတဲ့ယန္တာတွေပြရမယ်လို့မရှိကအကြီးကြီးသူစည်းဝေးကမလွယ်ဘူးကွာဒီလိုစည်းဝေးဖြစ်ဖို့တော့ခင်းရင်တာပေါ့ကွာအဲ့ဒီဘိက္ခုခေါ်ထားတဲ့အဲ့ဒီဘိက္ခုခေါ်ပြီးတဲ့ကြိုင်တဲ့အဲကောင်းမှုရဲ့သွားကြောင့်နိုင်ငံတော်ပြိခရာတွေလည်းပြည့်စုံလို့ကောင်းများလည်းရည်ပြီးသားဖြစ်လို့ဝုပိယုံပြီးသားဖြစ်လို့ရဟန်းဖြစ်တခါလည်းရသွားတဲ့ပုဂ္ဂိုလ်အဲဒီပုဂ္ဂိုလ်တွေက ဉာဏ်နာဖြစ်နေတဲ့ပုဂ္ဂိုလ်တွေရှိရမယ်အဲ့ဒီအင်္ဂါ၄ပါးကိုမာဂနဲ့ခန္ဓာရှင်းခြင်းဥပုံနဲ့လာရီဥပုံနဲ့ဖြစ်ခြင်းမဖိတ်မခေါ်ပဲကြွလာခြင်းအဲ့ဒီဘိက္ခုသာလပညာဉာဏ်နာဖြစ်ခြင်းဆိုအင်္ဂါ၄ပါးနဲ့ပြည့်စုံအဲ့ဒီလိုအင်္ဂါ၄ပါးနဲ့ပြည့်စုံတဲ့သာဝကသာမိပါဒသာဝကစီဝေကြီးရှင်းဥစွာဖြစ်ဒီလိုမိတ်တော်များ

ပြီးတော့ခါကာလာအချင်းလည်းသူကဒီမာကနဲ့ခါနဲ့ချင်းလည်းတကူတွဲလာချင်းလည်းမဟုတ်ဘူးသူကသူကနေုံလာချင်းချင်းအဲတော့အခုမြတ်စွာဘုရားမှာအဲ့ဒီအချိန်မှာပထမအဲအဲပါဝကဗာဏိပါဒပထမရလို့ဆိုလို့ရှိရင်သာဝကဗာဏိပါဒတစ်ခုပေါ့သာဝကဗာဏိပါဒသာဝကဗာဏိပါဒမှာ

6နှစ်တစ်ကြိမ်ဘုရားထံကိုပြန်လာမယ်ဩဝါဒပတိမောနာကို6နှစ်ကြိမ်ပြန်လာမယ်ဆိုတော့ညာတော်တွေသူတို့ရတဲ့မှာကြွပြီးတော့တရားဟောကြသာသနာပြုကြဘယ်လိုနေကြတာလဲအဲဒီတော့ကနတ်တီကလည်းပဲဟိုရင်းပြုတယ်လို့ပြောတယ်သူကသတင်းပေးတယ်ဒီနေ့ဒီနေ့ကုန်သွားလို့ရှိရင်ရှင်ဘုရားတို့ဒီနေ့ကုန်သွားပြီအားနေ့ကြာတော့တယ်အားနေ့ကြာလို့ရှိရင် ဩဝါဒပါတိမောနာဘူးရာမြတ်စွာဘုရားထံကိုကြွားရမည်နတ်တရားသတိပေးနနှစ်ကုန်သွားရင်နှစ်ကုန်သွားတဲ့ကြောင့်၃နှစ်၄နှစ်၅နှစ်ကုန်သွားရင်၅နှစ်ကုန်တဲ့ကြောင့်၆နှစ်ပြည့်သွားပြီဆိုတော့သင်ပြတော့၆နှစ်ပြည့်သွားပြီအဲဩဝါဒပါတိမောနာဘူးရာသင်ပြပြီဆိုတော့အဲဒီမှာတကောဣတိဘာနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေကကိုယ်တကောနဲ့ကိုကြွားကြတယ်

ဘုရားကိုယ်တော်ရင်ဩဝါဒပါတိမောသံဃာရည်ဟောနေတာပါပဲတကူအကျင့်ကတော့ပထမအကျင့်နဲ့ကဒီလိုရဲလာပြင်းနေဝေလူဝန်ကျောင်းတော်မှာအိန္ဒိယဘုရားဟူတော်ကူတဲ့ပုဂ္ဂိုလ်ဆိုရင်အဲဝေလူဝန်ကျောင်းတော်နေရာဆိုရင်လည်းပြီးမှာပေါ့လေခုတော့ဘာမှတော့ကျောင်းအသာနာတော့မရှိပါဘူးဘုလုံးကကြည့်ကြခဲ့တဲ့နေရာတွေပါပဲမြို့ပါပြည့်နေနေတယ်သူကအာထာယကယူဆောင်သွား အဲ့ဒီနေရာမှာဓမ္မယုံကြီးတစ်ခုနဲ့စဉ်းစားရမှာပေါ့ဓမ္မယုံကြီးဓမ္မယုံကြီးနဲ့ကြည့်ရမှာမြတ်စွာဘုရားနဲ့ညာနာပုဂ္ဂိုလ်တွေ1250နဲ့ပြရင်သုံးပြီးသသာရိပုတ္တရာရှင်မောက္ကလန်တို့အနိကကရှိတယ်။ညာစွာဘုရားဩဝါဒပါတိမုတ်တရားဟောကြားနေပါဒီမှာလူပရိသတ်တော့မပါဘူးလေ။အဲနာပရိသတ်ကတော့စီရင်ကြီးမှာပေါ့လေသူတို့ဒီမှာစီရင်သွင်းတာဘူး။ ရဟန်းတော်တွေ1250ပဲရဟန်းတော်တွေမြတ်စွာဘုရားဟောဝါဒပါတိမောတရားဟောတယ်ဒီမှာသာသနာ့ရေးတာမှာအရင်ကနှစ်ပတ်လည်နဲ့နှစ်ပတ်လည်နဲ့ဘုန်းကြီးကဒီဩဝါဒပါတိမောတရားဟောနေကြပါပဲအခုတော့အဲ့ဒီတရားတွေကဟောတာများတာနဲ့မဟောတာနှစ်နှစ်လားသုံးနှစ်လားရှိပါဘူးဒီကနေ့တပေါင်းလာခြင်းအဲတဘူလဲလာခြင်းနဲ့ဩဝါဒပါတိမောနေ့လို့ခင်ဗျားကအထူးပူဇော်ပြီးတော့ အလေးကရုပြုပြီးတော့ပြောဆိုပြုလို့နေကြတဲ့အချိန်မှာဒီကလည်းပဲတရားဟောတဲ့အနေနဲ့ဒီတရားဟောမှပဲလို့မနေ့ကစိတ်ကူးပေါ်လာတော့ဒီတရားဟောမှလည်းကြမယ်ဒီတရားဟောတယ်အဲဒါမြတ်စွာဘုရားကဩဝါဒပါဠိမောက်တရားဟောနေကိုသာလာပင်ညအေဟိဘိက္ခုညာနာမထေရ 1250ကဩဝါဒပါတိမောဓိယနာနေဖို့အဲ့ဒါတွေကိုသိတဲ့အာရုံပြုပြီးကြီးညိုရနမကြီးညိုစရာကောင်းမှာပါပဲမြတ်စွာဘုရားကလည်းအလုံးစုံသောကိလေသာတွေကင်းလို့ဘာဝဉာဏ်မှာရှိတဲ့1250သောဉာဏ်သာမထေမြတ်တွေကလည်းပဲကိလေသာတွေကင်းလို့မြတ်စွာဘုရားမှာလည်းပဲသာရဗိညာခေါ်တဲ့အဘိညာဉ်တွေ တကိုးတော်တွေနဲ့အတိုင်းမသိပြည့်စုံပြီးတော့လေအရိမထေရတွေကလည်းသူတို့လည်းပြည့်စုံနေတာပဲအကုန်လုံးဒီလိုမငြင်းနဲ့ပြည့်စုံတော့ဒီရောလောကုတ္တရာရောအကုန်လုံးပြည့်စုံနေတဲ့ပရိသတ်ကြီးမြတ်စွာဘုရားဟောအာရပါရိမောတရားဟောနေကုန်တဲ့အဲ့ဒါလည်းအာရုံပြုပြီးကြည်ညိုရမယ် ခန္တီပရမံတဘောတိဒိဋ္ဌာနိဗ္ဗာနံပရမဝရတိဗုဒ္ဓနာဟိပါရစီတောပရုပဂာတိနာသမနောဟောတိပရဝိရိယတောတိဒိဋ္ဌာချုပ်တိတိဒိဋ္ဌာချုပ်တိခြင်းဟုဆိုအပ်သောခန္တီသိခံခြင်းသည် ပရမမြတ်သောတဘောအကျင့်မေရီအဲချုပ်တီးသီခါနဲ့အကျင့်ဟာဖြင့်မြတ်တဲ့အကျင့်ပဲနာမြတ်တဲ့အကျင့်ကောင်းတဲ့အကျင့်ပါပဲဗိဓဘာတာပရိကံတော်ဆွမ်းခံရနိဗ္ဗာန်နိဗ္ဗာန်ကို နိဗ္ဗာန်ကိလေသာဝဆင်းရဲတို့ဤငြိမ်းရဖြစ်သောနိဗ္ဗာန်ကိုပရမမြတ်ဆုံးဝိဝေဗုဒ္ဓ သစ္စာလေးပါးတရားသိမြင်ဘုရားရှင်တို့သည်ဝရံမိဟောကြားတော်မူကြကုန်၏နိဗ္ဗာန်အခြင်းအမြတ်ဆုံးပဲနာယိပဝတိတော်ပရုပဂာတိပရုပဂာတိသူတော်ဘာကိုညှင်းဆဲတတ်ပြလေရှိသောပုဂ္ဂိုလ်သည်ပဝတိတော်ကိလေသာညစ်ကြေးကို နှင်ထုတ်တတ်သောအရှင်ဟံမြည်သည်နာဟောတိမဖြစ်တော်ကြီး အဲသူတော်ဘာတွေကိုဘာပြတ်တယ်ညင်းစေရဲဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာဘာဝိဇိတာခေါ်တဲ့ပုဂ္ဂိုလ်မဟုတ်တော့ဘူးတဲ့သင်္ကန်းဝတ်ထားပေမဲ့လို့อืมဘာရင်သွန်းတဲ့အဝတ်တွေဝတ်ထားပေမဲ့လို့သူတော်ကောင်းရောင်ဆောင်ပြီးတော့နေပေမဲ့လို့သူတော်ကောင်းလက္ခဏာမပြည့်စုံဘူးတဲ့ဒါရသေးရင်ဟာမဖြစ်တော့ပါဘူး bara wuhere ya oraroba re a a e ya aradda odaị gir za ရာဂကိလေသာငြိမ်းရမယ်ဒေါသကိလေသာငြိမ်းရမယ်မောဟကိလေသာငြိမ်းရမယ်မာနကိလေသာငြိမ်းရမယ်ဒိဋ္ဌိဝိသိကိစ္စအစရှိတဲ့ကိလေသာငြိမ်းရမယ်စိတ်ငြိမ်ကြီးတွေငြိမ်းစီရစိတ်ငြိမ်ကြီးတွေငြိမ်းအောင်ကျင့်လို့ရှိရင်သမဏစိတ်ငြိမ်ကြီးတွေငြိမ်းအောင်မကျင့်လို့ရှိရင်သမဏမဟုတ်ဘူးဒီမှာဗราဏာနီးနဲ့ပြရတာသူတော်ဘာကိုညှင်းဆဲနေလို့ရှိရင်တဲ့ဒါဒေါသပေါ့ညှင်းဆဲလိုပဲသိရှိပြီးတော့ညှင်းဆဲနေလို့ရှိရင်အဲ့ဒီပုဂ္ဂိုလ်က ကိလေသာငြိမ့်တဲ့သမဏယဟမဟုတ်ဘူးသမဏယဟဆိုလို့ရှိရင်သူ့ဘာကိုမမြင်စေရဘူးတဲ့ဒါဆိုပါတယ်ဒါလေးသောမုတ်ကလေးကြည့်သောမုတ်ကလေးဆိုပြီးတော့ပညာလေးတွေပြောဒီခံကျင့်သုံးအများဆုံးပဲနိဗ္ဗာန်မြတ်လှဗုဒ္ဓမိတ်မေယဟမလည်းမညှင်းတတ်ပေရင်စေကသမဏမဟုတ်ပေ ဟိုကမြတ်စွာဘုရားဂါထာကလည်းပဲရှစ်လုံးကွက်32လုံးတကားတာဘုန်းကြီးလည်းပဲဒီမှာရှစ်လုံးကွက်32လုံးပဲသူကလည်းအကိုက်တယ်လို့ဆိုလိုလဲကောင်းမှတ်လို့လည်းကောင်းပါဠိအနေဆိုတော့လူတိုင်းလူတိုင်းကြည့်ဖို့ရမလွယ်ဘူးကံဆိုရမယ်ဒီခံကျင်သုံးအမြတ်ဆုံးပဲဒီခံကျင်သုံးအမြတ်ဆုံးပဲဒီခံကျင်သုံး နိဗ္ဗာန်မြတ်လာဗုဒ္ဓမိတ်မေနိဗ္ဗာန်မြတ်လာဗုဒ္ဓမိတ်မေနိဗ္ဗာန်မြတ်လာဗုဒ္ဓမိတ်မေနိဗ္ဗာန်မြတ်လာဗုဒ္ဓမိတ်မေယဟန်မလင်းမညင်းတပေယဟန်မလင်းမညင်းတပေ ယာမာနိကိတတေယာမာနိကိတတေယင်းစေကသမဏမဟုတ်ပေယင်းစေကသမဏမဟုတ်ပေယင်းစေကသမဏမဟုတ်ပေယင်းစေကသမဏမဟုတ်ပေ ခန္တီပရမန္တဘောတိဒိဋ္ဌာဒီဒိဋ္ဌာချုပ်တည်ခြင်းဟုဆိုအပ်သောခန္တီသိခန်းခြင်းနှင့်ပရမမြတ်သောတဘောခြင်းပေသည်မြတ်စွာဘုရားကဟောအဲဒီမှာတရားနာနေတဲ့ပုဂ္ဂိုလ်တွေကအကုန်လုံးညာနာတွေဆိုတော့သိခန်းခြင်းတရားတွေအကုန်လုံးပြည့်စုံနေပါလေအာဒီပုဂ္ဂိုလ်တွေသိခန်းခြင်းတရားပြည့်သွားမှသို့လို့လို့ဘယ်လိုမဟုတ်ပါဘူးအကုန်လုံးသိခန်းခြင်းတရားတွေသူတို့ရှိပါလေဘယ်သူမှ ဒီမခံမဲနဲ့ချွေရင်ဖောက်ပြန်သွားလိမ့်မယ်လို့ဒီထဲမှာသိုးရည်စရာတော့မရှိပါဘူးမရှိပေမဲ့မြတ်စွာဘုရားဒီတရားဟောတာအဲလိုလို့ဆိုတော့ဒီလိုတရားကောင်းတွေကကိုရှင်တရားပြည့်စုံနေတဲ့ပုဂ္ဂိုလ်တွေဟောရင်ဒါကချီးမွမ်းတာချီးမွမ်းရာရောက်တယ်ဒီပုဂ္ဂိုလ်တွေကဒီကုံနဲ့ပြည့်စုံနေတာပဲဒီတရားတွေဒီလိုကျင့်ရတယ်ဒီတရားတွေကောင်းတယ်ဆိုရင် ကောင်းတဲ့တရားတွေကသရုပ်တဏ္ဍပြည့်စုံတယ်အဲ့ဒီပုဂ္ဂိုလ်တွေချီးမြှောက်ရာရောက်တယ်ဒါတော့ချီးမြှောက်တဲ့နေရာညစွာပြဟောတာပါပဲအဲ့ဒီညာနာတွေမှတစ်ဆင့်ညာနာမဟုတ်တဲ့ပုဂ္ဂိုလ်တွေအတွက်ကြတော့ဒါကတော့ကျင့်ရမယ်တရားတွေပေါ့လေဒါတွေကတော့သီခံရတရားကျင့်ရမှာလေသီခံကျင့်သုံးမြတ်ဆုံးပဲတဲ့သီခံကျင့်တဲ့ဥစ္စာတွေအများဆုံးကျင့်မယ်သီခံနိုင်လို့ရှိရင်ကောင်းတယ်

သီးမခံခဲ့တဲ့ခါလည်းရှိမှာပဲတခါတရံဒီရဒေါသမကင်းတော့သီးမခံခဲ့တဲ့ခါလည်းရှိသီးမခံတဲ့အတွက်အဲအပြောမှားလို့အပြူမှားလို့အဲကိုလိုအပ်တဲ့အကျိုးတွေမကြီးပဲနဲ့ချွေးသွားတာဒီလိုဟာလည်းပဲအနည်းနဲ့အများရှိကြမှာပဲဒါတွေပြန်စဉ်းစားရင်တော့ပေါ်ပါတယ်ဒီကံကလည်းငင်းအကျိုးတွေအများကြီးရတယ်ဝိညာဉ်ကိုယ်တိုင်ဒီကံတွေအများကြီးအကျိုးတွေရတယ် အမှန်များပါပြီသိခံတော့အကျိုးရှိတယ်ပဲအမှန်ကုန်များအကြီးအကျယ်တခါလဲအကျိုးတွေရတခါတရံသိမခါလို့ရှိရင်ဖြစ်နေတစ်သက်ပံလုံးတဦးနဲ့တဦးနဲ့ညမုံကျိုးပြီးတော့ဒေါသတွေဖြစ်ပွားရမယ်အရေးတွေပေါ်ပေါက်ခဲ့ပါတယ်ဆိုကြည့်ပါတယ်အဲဒီလိုဟာတွေသိခံနေလိုက်တော့သိခံနေတဲ့အချိန်ဆိုတော့သိခံရတယ်ဆိုတာနည်းနည်းတော့မသက်သာဘူးပေါ့လို့ဆိုတာဒီသိခံနေလိုက်တော့ အေးကြတယ်တခါကပုဂ္ဂိုလ်တွေကမုံရမှာတယ်မမုံဘူးတော့မိတ်ဆွေဖြစ်မြဲဖြစ်ညီညွတ်မြဲညီညွတ်အဲသက်သာမြဲသက်သာနောက်ရေးရှိတဲ့ခါကျလို့ရှိရင်ဖြင့်တန်းနိုင်တဲ့အကူအညီတောင်ပေးတယ်ဆိုတာအကျိုးတွေအများကြီးရတော့ပါတယ်။ဘေးကပုဂ္ဂိုလ်တွေလည်းပတ်ဝန်းကျင်တွေမှာလည်း

ိကတဲ့ပုဂ္ဂိုလ်လည်းညှင်းသေးတာပဲလူမိုက်ဆိုတော့မိုက်တဲ့ပုဂ္ဂိုလ်ဆိုတော့ညှင်းသေးတာပဲအညင်းသက်တာလည်းပဲသိခံရတယ်သိခံပြီးတော့ပါရမီဖြည့်ရအဲ့ဒါနဲ့ဘုရားပြည့်ကိုရောက်ရတယ်တော့ဆုံးကြတော့သိခံနိုင်နေရသိခံတာအကောင်းဆုံးပါပဲဟွန်းသိခံတာနှစ်မျိုးရှိတယ် ကိုကပြန်လာပြီးတော့ခြေပနိုင်ရင်နဲ့မခြေပါပဲနဲ့သီခာမာကတမျိုးပြန်လာပြီးတော့ခြေပနိုင်ခွင့်မရှိလို့ငုံပြီးသီခာမာကတမျိုးနှမျိုးရှိပြန်လာပြီးခြေပနိုင်ရသားနဲ့မခြေပါပဲနဲ့သီခာနဲ့ဆိုတာကတော့သူကတော့ပို့ပြီးတော့မြတ်တာပေါ့လေသူကတော့ဒါကပါမပုဂ္ဂိုလ်ရေမဆောင်ရနိုင်ပါဘူးပါရမီတော်တန်ပြည့်စုံနေတဲ့ပုဂ္ဂိုလ်တွေမှဆောင်ရနိုင်တယ်ဘိုးသွားလေးတော့ကြာရသေးတာပဲသူကသွားလေးရှိနေတော့ ကိုယ်သွားလေးတော့ပြတတ်ကြတယ်ဘာမှမဟုတ်ပေမဲ့လည်းကိုယ်သွားတော့ပြတာဟောအခုငှက်တွေထဲမှာငှက်တွေထဲမှာကြီးရစီတယ်ကြီးရသူတို့ဘာမှအင်အားမရှိဘူးအဲ့ဒါလူတွေကနေပြီးသူတို့ကို၆လဲလှလိုက်လို့ရှိရင်သူတို့ကတကယ်အချင်းဆုံးအော်တော့အော်သေးတာဘာမှတော့သူတို့မတတ်နိုင်ဘူးမတတ်နိုင်ဘူးမဲ့သူတို့အစွမ်းတော့ကြိုက်သေးတာပဲသူက အဲဒီတော့သွားပြတဲ့အတွက်မိုက်တဲ့ကလေးတွေနဲ့တွေ့တဲ့အခါကျလေးနေပါနဲ့ကြည့်တော့သူတို့ဒုက္ခရောက်တယ်လို့ဆိုတာငါသားလေးနေလို့ရှိရင်လေးစားမလို့အဲဒီတော့ခြေပန်းနိုင်လောက်တဲ့အင်အားအစွမ်းတတ်ပြီးရှိနေပေမဲ့လို့မခြေပါဘဲနဲ့သိခံရင်တဲ့ဒါကတော့ပြင်သူသိမြင်များသည်မတတ်နိုင်လို့သိခံရတာတော့ ဒါကတော့မတမ်းမတမ်းနိုင်ပဲအလကားပဲလို့သူကလည်းဒီလိုပြောကြတယ်အလကားပဲဟုတ်လိမ့်တော့အဲ့ဒါလည်းအကျိုးရှိတယ်အဲမတတ်နိုင်လို့မနိုင်လို့သိခါနေလည်းပဲသူကသက်သာရတယ်မနိုင်မဲနဲ့သွားပြီးဒီကလာအနုပလာသွားလို့လို့ရှိရင်ပူပြီးဒုက္ခရောက်တယ်အဲဒီတော့မနိုင်ရင်လည်းသိခါနေတာကျေးဇူးများတာပဲချင်းသိခါနာကတော့ဘယ်ဘက်ကဖြစ်ကျေးဇူးများဒါကြောင့်မြတ်စွာဘုရားခန္တီပရမတဘောတိဒိဋ္ဌာ နိခာဉ္ဇဟာဖြင့်အမြတ်ဆုံးကျင့်မယ်တဲ့သူအားဖြင့်တော့ယဟန်သူမြတ်တွေအရေးကြီးတာပေါ့လေအဲယဟန်သူမြတ်တွေမဟုတ်ဘဲနဲ့အလုပုဂ္ဂိုလ်တွေကတော့ဒါတော့ထိုက်တရားလို့ဆိုကြည့်ရမှာပေါ့ဗျာသိခဏနိုင်လဲသိခမသိမခဏနိုင်လဲမတတ်နိုင်ဘူးယဟန်သူမြတ်တွေမှာတော့ဒီသိခနဲ့ခြင်းဟာတို့အရေးကြီးပါတယ်ဒါကသိခရမှာပုဂ္ဂိုလ်အနေအားဖြင့်လည်းသိခရမယ်တရားသဘောအနေအားဖြင့်လည်းသိခရမယ်ပုဂ္ဂိုလ်အနေအားဖြင့် ဆန်းကျင်မဲ့ပြုတဲ့ပုံကိုယ်တွေပေါ်ပေါက်လာလို့ရှိရင်အဲ့ဒါတွေကသိခံရတရားတော်ကနေရာချင်းတော့အေးကိုသိခံရတယ်အပူကိုသိခံရတယ်စသည်ချင်းပေါ့လေမလိုလားတဲ့အနိဋ္ဌာယုံနဲ့တွေ့တဲ့အခါသိခံရတယ်ကိုယ်ထဲမှာဖြစ်ပေါ်လာတဲ့ဝေဒနာတွေရှိတယ်ဒုက္ခဝေဒနာတွေဒါတွေသိခံရတယ်သိမခံလည်းဘယ်နဲ့မှမတတ်နိုင်ဘူးလေသိခံပြီးတော့နေရအဲ့ဒါ ခန္တီတံဝရလို့လည်းခေါ်ပါတယ်အဲ့ဒီသိခံတဲ့ခြင်းဟာကောင်းတယ်တဲ့ပြီးမခံမဲနဲ့စိတ်ဆိုးနေရင်ဘာအကျိုးရမလဲဘာမှအကျိုးမရဘူးအေးတဲ့ဥစ္စာကိုအေးရမလားဘူးတဲ့ဥစ္စာဘူးရမလားဝေဒနာတွေဒုက္ခတွေဖြစ်ရင်ဖြစ်ရမလားမကြမ်းမမာဝေဒနာတွေပြင်ဖြစ်ရမလားအဲမပြောက်ဖဲနဲ့နေရမလားဘာဖြစ်လို့တိုးလာရမလဲစသည်ဖြင့်စိတ်ဆိုးနေဘယ်နဲ့တတ်နိုင်မလဲသူသဘောတည်းသူဖြစ်နေတာကြိုက်လို့လည်းမဖြစ်ဘယ်နဲ့မှမဖြစ်ဘူး စိတ်ဆိုးရင်စိတ်ဆိုးတဲ့အကုသိုလ်တွေပွားတာပဲပြီးတော့အဲ့ဒါတွေကသိခံနေလဲလို့ရှိရင်တော့သူကသိမဆိုးရဘူးဒေါသမဖြစ်ဘောတရားသဘောတွေပဲစိတ်တတဲ့သဘောတွေပဲတွေးတတဲ့သဘောတွေပဲလောကရန်တရားတွေနဲ့တွေ့ရဲလောကရန်တရားတွေနဲ့လာဘ လာပါတဲ့ရတဲ့ခါကာလတဲ့ရတဲ့ခါကာလကြလို့ရှိရင်အဲပုဂ္ဂိုလ်တွေကတဲသဘောကြကြတယ်ရတာတော့ရတာတော့တဲသဘောကြလုံငါဆောင်တာတွေအဆင်သင့်လို့ဒီပါဥစ္စာယတနာတွေတိုးတက်လာတယ်ကြတယ်ဆိုရင်နေတိတ်ပြီးတော့သဘောကြကြတယ်လာပါအန္တေ အာလူတွေသာမဟုတ်ဘူးယဟန်နေတယ်ပဲဒီလိုပဲဆုံးမသွားလို့ဆုံးနေပါလေကြလာရင်များများကြီးကြသဘောကြတာပဲသိချင်းပစ္စည်းတွေလည်းကြတာသဘောကြတာလည်းရလို့ကျင်နေတယ်သဘောကြအဲ့ဒါတွေလည်းပြီးခါမွေရလို့လည်းရလာတဲ့အခါကျတော့ကျင်မမောမှုသာယာမှုတွေ့ရာမှုတွေမဖြစ်ဘဲနဲ့ဩဒါတွေဟုတ်ညာတော်တွေဘက်ကဆိုလို့ရှိရင်တော့ဓမ္မတွေအမေဖို့နေပါအလိုရှိတယ်ဒီလိုပူကြတာပဲသူသုံးဖို့ဆိုကိုယ်တွေက အဲကုသိုလ်ကောင်းမှုအထူးပြုအောင်လုပ်ကြည့်ကြတယ်။ငါတို့မြတ်စွာဘုရားဤသတိသားတွေမြတ်စွာဘုရားသုံးမတဲ့တရားတွေကိုကောင်းကောင်းမွန်ကျင့်နေတဲ့သုတ်တိပါဏစာရည်တော် ကိုနဲ့ပြည့်စုံတဲ့ကုတော်တွေပဲလို့ယုံကြည်ပြီးတော့လူကြတယ်။ဒီလူတဲ့ပစ္စည်းတွေဟာလည်းပဲအလွယ်တခြားသုံးဖို့ရမဟုတ်ဘူးမြတ်စွာဘုရားဤသာသနာတော်မှာ ကျင့်နေကျင့်လိုက်တဲ့တရားတွေကျင့်နေအောင်အထောက်ပံ့ရှိအောင်လို့ပဲအဲသွန်ဆိုလို့ရှိရင်လည်းဒီသွန်စားပြီးတော့တရားကျင့်သုံးနေအောင်လို့ငင်္ဂါဆိုလည်းဒီငင်္ဂါဝုတ်ပြီးတရားကျင့်သုံးနေအောင်လို့ကျောင်းရာနေရာဆိုရင်လည်းပဲဒီကျောင်းရာနေရာမျိုးပဲပြီးတရားကျင့်သုံးနေအောင်လို့သာသနာဓမ္မတွေကျင့်သုံးနေအောင်လို့တရားဓမ္မတွေကလူကြတယ်ဒါတွေဟာသာသနာဓမ္မတွေကျင့်ဖို့ရပဲလို့လုံးသွင်းပြီးတော့ ဝမ်းမြောက်တက်ကြွတဲ့စိတ်တွေကိုပယ်ချနိုင်တယ်ဆိုတာပယ်ချဖို့ရပါတယ်ဒါသိခံတာအလာပါတဲ့မရကြဘူးရနေကြဥစ္စာမရလို့ရှိရင်စိတ်ပြည့်တတ်တယ်အလုတ်ကိုင်းလုံဝဆောင်တာတွေအဆင်မပြေလို့ရှိရင်လည်းစိတ်ပြည့်တတ်တယ်ရှိပြီးသားပစ္စည်းတွေရပြီးသားတွေကိုပျောက်ပြဲသွားရင်အဲ့ဒါလည်းအလာပါပဲပစ္စည်းသွားရင်စိတ်ပြည့်တတ်တယ်စိတ်ဒီမချမ်းသာတွေဖြစ်တတ်တယ်အဲဒီခါကျတော့လည်းပဲ သင်္ကြန်မတာတွေဖြစ်အောင်လို့ဆင်ញင်ပြီးတော့သိခံရမှာကိုလောကရန်တရားပဲ လောကထဲတွေ့နေတဲ့ပုဂ္ဂိုလ်တွေကလာဘရတာလည်းတစ်ခါတစ်ခါတွေ့မှာပဲအလာဘမရတာလည်းပြည့်စည်တာလည်းတစ်ခါတစ်ခါတွေ့မှာပဲဘယ်လိုလဲဆိုတာတွေ့ရမယ်သဘောတွေပဲတွေ့ရမယ်သဘောတွေမှုတွေ့တာပဲလို့လုံးသွင်းပြီးတော့သင်နှလုံးမသားမဖြစ်စေဘဲနဲ့သိခံရမှာရေးကြည့်ပါတယ်သိခံတဲ့ဥစ္စာ

အဲယဟန်သမ ्या မှာလည်းပဲဒီကြီးပြိဿတွေထွေရန်တွေဒကာရမတွေရှိတယ်။ဒါတွေရတယ်သဘောကျတာ။တချို့လည်းပဲဒီရအောင်လို့တမင်တကာကိုကြိုးစားတယ်။အဲရေးကြည့်တာကတော့အဲဒီလိုရလာတဲ့အခါကာလမှာရာချင်းအကြောင်းပြုပြီးတော့စိတ်မတွက်ကြစိတ်မတက်ကြွဖို့အဲပါရတတ်မဲ့မှုတွေတွေ့တာမှုတွေမဖြစ်ဖို့ရရေးကြည့်ပါတယ်လားသင်ညာမှာတရားတွေဟာပါတော့။ဒါတွေကညဇာဗျာကြီး

လွယ်လွယ်လေးနဲ့သိခံခဲ့တယ်လို့သာဒါအရေးကြီးတယ်အာရသတဲ့ခြံရမရဘူးတဲ့ချွေရနေရှိပြီးသားချွေရနေပြည့်စည်သွားတယ်အဲရဝေရချွေရနေမရဘူးဒါဆိုလို့ချင်းစိတ်လုံးမသားများနေဖြစ်ကြအဲဒီလိုလည်းမဖြစ်ရအောင်လောကရတရားတွေဟာလောကရနေတဲ့ပုဂ္ဂိုလ်တွေတွေ့ရမှာပဲမြတ်စွာဘုရားတောင်းမှလည်းတစ်ခါတည်းတွေ့ရတာပဲတွေ့ရတတ်တဲ့တရားတွေပဲလုံးသွင်းပြီးတော့သိခံနိုင်ရမှာ

ချီးမွမ်းရင်လည်းပဲတကယ်ချီးမွမ်းတိုက်တဲ့ဂုဏ်ရှိလို့ဆိုချီးမွမ်းလာတယ်မချီးမွမ်းတိုက်တဲ့ဂုဏ်နဲ့ချီးမွမ်းနေလို့ရှိရင်လည်းအဲ့ဒါတော့ကိုယ်ကသာယာလက်ခံလို့သိနေရမှာကြောက်ဘူးမဟုတ်တဲ့ဂုဏ်နဲ့ချီးမွမ်းရင်ဒါကတော့မဟုတ်ဘူးလို့ပြောရတဲ့အခါပြောရတယ်မပြောရရင်လည်းမပြောရဘူးသို့တော်လည်းပဲဝန်တာမှုကြကြမှုတော့မကြည့်ရဘူးမှမဟုတ်ဘဲနဲ့သာချင်းမွန်းတယ်အဲကဲရမှုဖြစ်လာတယ်ဟုတ်လို့ဖြစ်စေမဟုတ်လို့ဖြစ်စေကဲရဟုတ်လို့ကဲရလို့ရှိရင်တော့ ဒါကတော့အထူးသတိပြုရမှာပေါ့ကိုကဟုတ်နေတာကိုဒီကငါပစ္စည်းတို့ကဲရကြတာပဲငါကဒီလိုပြုမိတကောပြောမိတကောမတော်တာပြုမိလို့ပြောမိလို့ငါကဲရခါရတာပဲသင်ញင်ပြီးတော့ပြပြောက်လိုက်ရုံမှာလွဲပါရဲ့သူကမဟုတ်ပဲနဲ့ကဲရကြဟောလူတွေဆိုတာသူတို့သိမှသိတာမဟုတ်ပဲကိုကမဟုတ်ပြီးတာပဲသူတို့ကဲရတယ်ဘာမှမဖြစ်ဘူးဆိုပြီးတော့ဟောမလျှောက်လိုက်ပြီးတာပါပဲသူက တော်ကြပြောက်သွားတာပဲကြည့်ရချင်းမွန်းတယ်ဆိုတာခဏပဲအဲဒီလောကရံတရားဒုက္ခဒုက္ခတို့အရေးကြီးဆုံးပါပဲဒုက္ခချမ်းသာမှုတွေနဲ့ပြည့်စုံတဲ့အခါကိုချမ်းသာတဲ့ချမ်းသာတဲ့ပြည့်စုံတဲ့အခါကျရင်အာရနှစ်တဲ့ဝမ်းဝမ်းမြောက်တက်ကြွပြီးတော့နေရတယ်ဒုက္ခတဲ့ကိုစင်းစေစင်းရည်နဲ့တွေ့တဲ့အခါကာလကြလို့ရှိရင်စိတ်တရားတစ်ခါလည်းအရင်ညှူးပြီးတော့စိတ်တွေကြဆင်းပြီးတော့အမှန်တရားကိုမနေရမနေတာဖြစ်သွားတာလေအဲဒီလိုမရှိအောင်ပါသိခံရမှာပါ ဘာဝဉ္ဉေကနေပြီးတော့အကြောင်းညွှန်တဲ့ခါကလာဒုက္ခတွေနဲ့တွေ့ရတယ်။ဘာဝဉ္ဉေကနေပြီးအကြောင်းညွှန်တဲ့ခါကလာဒုက္ခတွေနဲ့တွေ့ရတယ်။ဒါလောကထဲနေတဲ့ပုဂ္ဂိုလ်တွေတွေ့ရုပ်တွေ့ရမယ်လို့နှလုံးသွင်းဆင်ခြင်ပြီးတော့သီခနိုင်ရမယ်သီခနိုင်ရဒါကိုအဲ့ဒါကြီးစသရာတွေမှာကောင်းတာတွေနဲ့တွေ့လို့လဲဝမ်းမြောက်သက်ကြွခြင်းမဖြစ်ရအောင်မကောင်းတာတွေနဲ့တွေ့လို့လဲစိတ်ကြခြင်းစိတ်ငြိခြင်းမဖြစ်ရအောင်သီခရရမည် ပုဂ္ဂိုလ်နေရာချင်းလည်းသိခံရမည်သဘောတရားနေရာချင်းလည်းသိခံရမည်အဲ့ဒီသိခံဖို့ရသော်တရားကခန္တီပရမန္တဘောတိတေခာဒီတေခာချုပ်တည်ခြင်းဟူသောသောခန္တီမိခန္တီသည်ပရမံအမြတ်ဆုံးသောတဘောအကျင့်မေရီသိခံခြင်းသုံးအမြတ်ဆုံးပေဆောင်ဘုရားသူတို့လေးပါပဲသူကလွယ်လွယ်လေးပဲအဲဆိုသားမအောင်တော့သိခံခြင်းသုံးအမြတ်ဆုံးပေ

။ဟောဒါကတော့ရိုးရိုးလေးဘာမှထူးဆန်းမှုလို့တချို့ကအောင်းမိတယ်။ဘုရားဘာသာဝင်တွေဟာနိဗ္ဗာန်အများဆုံးပဲအကောင်းဆုံးပဲအကုန်လုံးသိနေတာလားတော့ထူးပြီးတော့ဟောနေကြမလိုပါဘူးလို့တချို့ကအောင်းမိတယ်။လူတယ်လို့သာမရောက်သေးလို့လည်းဟောနေရတာပေါ့။နိဗ္ဗာန်အများဆုံးပဲကောင်းတယ်လို့သာဆိုတာလူတွေကတချို့ကနိဗ္ဗာန်တိတ်တိတ်တာမဟုတ်ဘူးနိဗ္ဗာန်ကောင်းတယ်ပြောလို့ကနိဗ္ဗာန်ရပါလို့ဆူတောင်းနေတာတော့နိဗ္ဗာန်ကိုအခုလောကကာမဘဝအာယုန်တွေလောက်တချို့ကမကြိုက်ဘူးနိဗ္ဗာန် နိဗ္ဗာန်မကြိုက်ကြလို့ကမြန်မာပြည်မှာအကုန်လုံးဗုဒ္ဓဘာသာဝင်တွေများနေတာပဲဒါပေမဲ့လို့နိဗ္ဗာန်ရောက်ကြောင်းတရားကိုဟောနေတဲ့နေရာကြတော့လူသေးမမလားပဲနိဗ္ဗာန်ရောက်ကြောင်းတရားအာထုကြစို့ဆိုပြီးသိနေတော့နှလုံးမဘဲနဲ့လောကဘက်ကဆိုရင်တော့ပျော်ဝဲရှင်ဝဲတွေသာသာရာတွေတွားကြည့်လို့ရှိရင်အဲ့ဒါဘယ်သူမှမနှိုးစော်ရဘူးလားကြတာတခါလဲတို့ခွေပဲတခါလဲအဲသူတို့ကဥအောင်ဆိုပြီးသိလာကြတယ်ဟိုမှာနေတော့ ဘုရားဘာသာဝင်ပုဂ္ဂိုလ်တွေနိဗ္ဗာန်ကောင်းတယ်လို့ဆိုတာသိနေတယ်လို့စိတ်ကသာတင်တာတကယ်သိတာမဟုတ်သေးဘူးမသိတော့မှနိဗ္ဗာန်စီကိုမလာကြဘူးနိဗ္ဗာန်နဲ့ဝေးတဲ့နေရာတွေသွားနေကြတာလို့อืมနိဗ္ဗာန်နိဗ္ဗာန်ကိုပရမအမြတ်ဆုံးဟူ၍ဝရတိဟောကြားကြောင့်မရဘူးနိဗ္ဗာန်အမြတ်ဆုံးပဲကောင်းဆုံးပဲဆိုရင်နိဗ္ဗာန်ရရကြောင့်တရားကြီးတွေမဲအားထုတ်ကြမှာပေါ့လို့ဘုရားအားဖြင့်ဒီနေရာမှာ ဒီမြေကွက်ထဲမှာတူးလို့ရှိရင်ရွှေရတယ်ဒီမြေကွက်ထဲမှာတူးလို့ရှိရင်ဖိုးတိုက်ဖိုးတန်တဲ့ကြောက်ကြရများတွေရတယ်ဆိုလို့ရှိရင်ဟာအစိုးရကလည်းပဲဒီတားမြင့်မထားလို့ရှိရင်ပေါ့လေဒီလိုမြေကွက်လူတွေလာပြီးတူးကြမယ်အလူရက်တွေတခါတည်းတူးကြမယ်ညောင်ဖြစ်ကြလေဦးမယ်သူများဟာနေရဆိုပြီးတော့ဓမ္မရာကိုတူးကြမလာပါနဲ့တော့တားလို့ရအောင်မဟုတ်ဘူးဒီဥစ္စာ မာပြည့်လို့တော့အဲ့ဒီမြေွယ်ထဲကရမယ်ရွှေငွေတွေဟာဖို့တန်တယ်အဲကြောက်ပရမများတွေဖို့တန်တယ်လို့ဓမ္မတာကောင်းတယ်လို့ဒီလိုယုံကြည်ယူဆလို့ပဲဒီဌာနမှာတရားထုတ်လေလို့ရှိရင်နိဗ္ဗာန်ရတယ်ဆိုတော့လူရမလားကြဘူးလားပြတ်တော့ပြတ်တော့မယ်လဲမလားကြဘူး ဒီတရားစီတရားတွေကျင့်လို့ရှိရင်နိဗ္ဗာန်ရနိုင်တယ်ဆိုရင်အဲ့ဒီတရားတဲမလားခုနကရွှေရင်ငွေတွေရတယ်ဆိုတဲ့နေရာတော့မသွားကြဘူးအဲ့ဒါကိုထောက်ဆကြည့်လို့ရှိရင်နိဗ္ဗာန်အများဆုံးပဲလို့သိနေတယ်လို့တော့ထင်တာတကယ်သိတာမဟုတ်ဘူးတကယ်မသိတော့အဲ့ဒါနိဗ္ဗာန်ဟာအများဆုံးပဲကုသိုလ်ကောင်းမှုတွေပြုကုသိုလ်ကောင်းမှုတွေပြု လူချမ်းသာနာချမ်းသာလေးပါချမ်းသာတွေရနိုင်တယ်ချမ်းသာသုံးနာရနိုင်တယ်လို့အဲချမ်းသာသုံးနာနဲ့လေးပါချမ်းသာဆိုတာအကောင်းဆုံးပဲလို့ဒီလိုတော့ပြောတော့ဆိုပြောဆိုတော့ညတာပြီးမှတော့ပြုထားတာဒါပဲမဲ့လို့အဲဒီရှိကလူချမ်းသာနာချမ်းသာတွေတော့သိသိတဘောကြတာမဟုတ်ဘူးလူတွေကမနုတိကာသပံပတိဒေဝလောကိစာရရတိယာသနိဗ္ဗာနပံပတိသဗ္ဗမေတိနာလဗတိနိတိကာနာတုံမြတ်စွာဘုရားဟောတယ် မာနုတိကလူကြီးလောက၌ဖြစ်သောရာသတ္တပါတိအပြင်စည်းစိမ်ချမ်းသာသည်လည်းကောင်းဒီဝါလောကေနာတိ၌ဖြစ်သောရာရတိစခြင်းမွေလျောဝေဖြစ်သောစည်းစိမ်ချမ်းသာသည်လည်းကောင်းရာဇာနိဗ္ဗာန်သာပါတိခြင်းနိဗ္ဗာန်ဟူသောပြည့်စုံသောစည်းစိမ်ချမ်းသာသည်လည်းအတ္တိစီသာဘာလုံးစုံသောစည်းစိမ်ချမ်းသာဟူသောမြတ်ဝိဒေနာဤကုသိုလ်ကောင်းမှုတွေသောယတနာရွှေဩဖြင့်လာပဲတိရနိုင်သည်ကြီးသာသည်

ဉာဏ်ပညာနဲ့ပြည့်စုံခြင်းကိုချမ်းသာစိတ်ချမ်းသာနဲ့ပြည့်စုံခြင်းစိစဉ်ဥစ္စာယရနာတွေနဲ့ပြည့်စုံခြင်းမကြောင်းကြမတောင်းတရပဲနဲ့လူသမားတွေပြည့်စုံခြင်းချွေရန်ပေါ်များခြင်းလူချစ်ခင်များခြင်းလူကြီးညိုများခြင်းဩဇာကြီးခြင်းအစရှိတော့ဒီလိုဂုဏ်ကျေးဇူးတွေလူလောကမှာပြည့်ညံတာတွေကြီးတယ်အဲ့ဒါတွေနာလူတိုင်းလူတိုင်းတို့ကအလိုလဲရှိကြပါတယ်လူရှိရတဲ့တရားတွေလည်းပြည့်နေပါတယ် အဲဒါတွေလည်းရနိုင်တဲ့ကုသိုလ်ကောင်းမှုနဲ့ဒါနာကုသိုလ်နည်းနည်းပဲဖြစ်ဖြစ်နည်းနည်းပဲဖြစ်ဖြစ်စေတနာထက်တဲ့သာသနာပြုလို့ရှိရင်ရနိုင်တယ်။သီလကုသိုလ်နဲ့လည်းရနိုင်တယ်။ဘာဝနာကုသိုလ်နဲ့လည်းရနိုင်တယ်။နတ်ပြည်လောကမှာဖြစ်တဲ့သိချမ်းသာတွေတဲ့ဒါတွေကတော့မမြင်ရဘူး။အဲစာတွေကမြင်ကြထားတဲ့အတိုင်းပဲ။နတ်ပြည်လောကသိချမ်းသာတွေဒါတွေကပို့ပြီးတော့ကောင်းတာတွေပေါ့။အဲဒါတွေလည်းရနိုင်တယ်။ နိဗ္ဗာန်ချမ်းသာတဲ့ဆင်းရဲကသိခြင်းတဲ့နိဗ္ဗာန်ချမ်းသာအဲ့ဒါကိုလည်းရနိုင်တယ်ဆိုတော့ကုသကောင်းမှုပြုတဲ့ပုဂ္ဂိုလ်တွေကဘယ်ချမ်းသာကိုအရင်သဘောကျလဲဆိုတော့ဟိုကလူကြီးကပြုရင်ချမ်းသာတွေကလက်လက်တွေ့ဖြစ်နေတာဒီဥစ္စာသဘောကျတယ်ငါပြည်ချမ်းသာတွေလည်းပဲသူကအဲ့ဒါတွေကောင်းတယ်ဆိုတာနဲ့ဒါလည်းသဘောကျတယ်နိဗ္ဗာန်ချမ်းသာကတော့ကောင်းတယ်လို့သာသူကဆူတောင်းနေရတာတလောက်တော့ကသိပြီးတော့အထက်တာမှာမဟုတ်ဘူးတော်ရုံပဲ ဒါကြောင့်လောကမှာလည်းငင်းချမ်းသာတာတွေအတဲပြီးတော့ကြိုက်ကြတယ်အဲမြတ်စွာဘုရားဟောတဲ့တရားတွေအရာနဲ့ကျင့်လို့ရှိရင်လူချမ်းသာတာချမ်းသာနိဗ္ဗာန်ချမ်းသာတွေရနိုင်တယ်ဆိုပေမဲ့အဲ့ဒါတွေလည်းပို့ပြီးတော့နိစ္စပဲပြင်ပြီးတချို့ကလေဂိုင်းလေးပါလေကိုယ်ွယ်ပြီးတော့သိချင်းတစ်ခါလေးကြီးပွားရေးတွေလုပ်ကြတာကိုဒီဥစ္စာတွေဒါတွေကလည်းပဲဟုတ်ဒီဖြစ်စဉ်မဟုတ်ဒီဖြစ်စဉ်စိတ်တော့သူကချမ်းသာတာပဲဥစ္စာတော့ အဲဂိုင်းတွေပါလိမ့်မယ်စားတယ်အဲဒီဆိုအဲဒီကအဲဒီဘက်ကအလုံးလုံးနေတဲ့ပုံကိုယ်တွေကလည်းပဲသူတို့လည်းထုံးကကြီးပွားနေတာပဲသူကအဲဗုဒ္ဓဘာသာတရားတဲ့တောင်သူကကြုံကြုံရုံရှိသေးတယ်ပဲသူကဟာကြကြီးသူကအဲ့ဒါဘာဖြစ်တော့လူတွေကနိဗ္ဗာန်ဘယ်တော့သဘောမကျလို့သူနိဗ္ဗာန်ကောင်းတယ်ဆိုရင်နိဗ္ဗာန်ကောင်းတာပါသိကြမသိကြဘူးအဲ့ဒါကိုမြတ်စွာဘုရားကဟောတာ နိဗ္ဗာန်နိဗ္ဗာန်ကိုပရမမြတ်ဆုံးဟူ၍ဘုရားမြတ်စွာဘုရားတေဝရာတိဟောကြားတော်မူကြကုန်၏ဘုရားတိုင်းဘုရားတိုင်းကနိဗ္ဗာန်မြတ်ဆုံးကောင်းဆုံးဟောတာဒီနေရာတွေကောင်းတယ်ဆိုတာခဏလေးပဲတချို့ဟာတွေကလည်းကောင်းတယ်လို့သာထင်တာကိုတကယ်ကြတော့ကြိုးကြတာမဟုတ်ပါဘူးအဲလောကတွင်ကောင်းကျိုးရလိမ့်မယ်ထင်ပြီးတော့ဟိုလိုက်ဒီလိုက်လိုက်တဲ့ဥစ္စာတွေပြီးတော့ကြတော့မောရုံရှိတာပါပဲဘာမှရတာမဟုတ်ကြပါဘူးသူကညာနိုးညာနိုးနဲ့လိုက်နေတယ် အဲတန်တရားအတွက်လူချမ်းသာနာချမ်းသာတွေရတယ်ဆိုပြီးတော့ကုသိုလ်ကောင်းမှုတွေပြုတာကတော့ရပါရဲ့ကုသိုလ်ကောင်းမှုပဲရပါမယ်လို့လည်းသူကလည်းပဲခဏပဲဒါလည်းမောယုံပန်းယုံလို့ဖြစ်နေတာပဲတို့ကြတော့ပုံသွားတာဘာမှဖတ်တင်တာမဟုတ်ဘူးနိဗ္ဗာန်ချမ်းသာတဲ့ဒီဥစ္စာကတော့ရှင်ဘယ်တော့မှမပြတ်တော့ဘူးနိဗ္ဗာန်ကိုမျက်မှောက်ပြုပြီးတော့အောက်ထစ်ဆုံးသောတာပတိမေဖို့နဲ့မြင်ရင်ကိုပဲမနာဖို့တန်သွားပြီ။ ဟောဒီမှာတရားထုတ်လို့ယောဂီပုဂ္ဂိုလ်တွေတရားထုတ်လို့ဝိပဿနာဉာဏ်နဲ့သင်နိုင်တယ်လို့နောက်ဆုံးကြတော့ဖြစ်တဲ့ယုံနာနဲ့လုံးဝစိတ်ပုံငြိမ့်သွားတဲ့နိဗ္ဗာန်တရားတွေ့သွားပြီဆိုလို့ရှိရင်ဒသနာခေါ်တဲ့နိဗ္ဗာန်ရှိဥစွာမြင်တာတခါမှမမြင်ဘူးရှိကလည်းစိတ်မကူဖြစ်တဲ့ယုံနာနဲ့လုံးဝငြိမ့်သွားစိတ်ပုံသွားတဲ့တရားကိုတွေ့ပါဒသနာသောတာပတိမေခေါ်တဲ့အဲဒီဒသနာသောတာပတိမေတခါလောက်မြင်လို့ရှိရင်အဲဒီပုဂ္ဂိုလ်က အပယ်လေးပါမကြနိုင်တော့ဘူးပယ်လေးပါမကြနိုင်တော့ဘာဝတ္တဒသနသံ္ဗရာယပြတ်သူဓမ္မဇိတာဘုန်းနိတက္ကာရိဒီဝိသိကိစီတင်ကသီလဗရာဝရဓာတိကေသုဝပါရိသဝိပမုလောသစ္စာကဏ္ဍနိအဘဘာကတောဣဒာမိတံငရတနာပဏိတံဣဒိနာသစ္စေနာသူတိဟောတုဆိုယရဏတုတ်ပြေထဲမှာပါတယ်ဘာဝတ္တဒသနေနဒသနေနာနိဗ္ဗာန်ကိုမြင်ပြီးမြတ် သဟာဝတပြိုင်နဲ့သာလင်နိဗ္ဗာန်မြင်လိုက်ရင်မြင်လိုက်ခြင်းလို့ဆိုလိုတယ်အဘထုပုဂ္ဂိုလ်ဟာဘေကာရိတိသဘေကာရိတိတရားတွေတရားတွေ၎င်းဝိသေကိသသဝိသေကိသတရား၎င်း သီလဗရာဗရာမသင်္သာသီလဗရာပရမတာတရား၎င်းတရော့သုံးပါးကုန်သောဓမ္မတရားတို့သည်ဝါတရားတို့ကိုဇဟိတာပယကုန်သည်ဟွန်းသည်ဖြစ်ကုန်၏နိဗ္ဗာန်မြင်လိုက်တာနဲ့သက္ကာယဒိဋ္ဌိလည်းကင်းတယ်ဝိသိကိစ္စလည်းကင်းတယ်သီလဗရာပရမတာဆိုတာလည်းကင်းသွားတယ်သက္ကာယဒိဋ္ဌိဆိုတာ ဖြစ်ပြနေတဲ့ယုံနာတွေကိုပုဂ္ဂိုလ်သတ္တဝါပဲလို့သိချင်နေတယ်ကောင်းပဲလို့ထင်မှတ်နေတဲ့သက္ကာရိတိခေါ်တယ်။ယုံနာအစုငါကောင်ဟုထင်မှုမရှိပါဘူး။သက္ကာရိတိကင်းတာကိုပြောတာ။မူလကဒီယုံနာအစုတွေငါပဲလို့ထင်နေတယ်မြင်ရင်လည်းငါပဲကြားရင်လည်းငါပဲနားရင်စားရင်တွေ့ရင်ငါပဲသိကုသနာရင်ညာကိုယ်ရင်စားရင်ငါထိုင်ရင်ထားရင်သွားရင်လာရင်ငါပဲအဲငါတော့တော်တော်ကောင်း အသက်ကောင်ကနေပြီးတော့မြင်လိုက်ကြားလိုက်တွေပြုလုပ်နေတာပဲအသက်ရှိနေတဲ့အကောင်ပဲလို့ဒီလိုထင်မြင်နေတာအဲ့ဒါသက္ကာရီတိခေါ်တယ်ကိုယ်ထဲမှာအသက်ရှင်နေတဲ့အကောင်လေးရှိနေတယ်လို့ထင်နေတာသက္ကာရီတိခေါ်တယ်အဲ့ဒီနိဗ္ဗာန်ကိုမြင်လိုက်ပြီးတဲ့ကြိမ်နဲ့တဖြစ်ဖြစ်တဲ့ယုံနာနဲ့လုံးဝစိတ်သုံးငြိမ့်ပြီးတော့သွားတဲ့နိဗ္ဗာန်ကိုတွေ့သွားလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာအဲ့ဒီငါးကောင်လေးရှိတယ်ဆိုတဲ့အယူဆွဲမရှိတော့ဘူးငါးကောင်ဆိုတဲ့တည်းမရှိဘူးဖြစ်ပြနေတဲ့ယုံနာတရားများပဲလို့ မဲမဲကြကြကြီးပြီးသွားတာကိုနာယုံနာစုငါးပါးဟုထင်မှုမရှိပါအဲပြီးတော့ဝိသိကိစ္စလည်းกินသွားတယ်ယုံမှားမှုဘုရားဟုတ်လေသလားမဟုတ်လေသလားတရားစစ်တရားမဟုတ်လေသလားမဟုတ်လေသလားတရားစစ်တရားမဟုတ်လေသလားမဟုတ်လေသလားသံဃာစစ်သံဃာမဟုတ်လေသလားမဟုတ်လေသလားဒီလိုယုံမှားတာပဲအင်းဒီတရားတွေဟောခဲ့တဲ့ဘောတော်ဘုရားဆိုတာ လုံးတော်တရားတွေကိုသိတယ်ဘုရားစစ်ဘုရားမှာသာဟုတ်မှာဟုတ်ရည်လာယုံမှာမို့ညဇာပြဟောထားတဲ့မေတရားဖို့တရားနိဗ္ဗာန်တရားတွေဆိုတကယ်ရှိတာမှဟုတ်မှာဟုတ်ရည်လာယုံမှာမို့ဒီတရားတွေကျင့်ပြီးတော့မေတရားဖို့တရားတွေရကိလေသာတွေကင်းတာများကင်းနေတယ်လုံးဝကင်းနေတယ်ဆိုတော့အရိယသံဃာတွေရှိတဲ့သာဟုတ်မှာဟုတ်ရည်လာယုံမှာမို့အဲ့ဒါကျင်းသွားတယ်ဘာဖြစ်လို့လဲတော့သူကိုယ်တိုင်တွေ့နေတာပေါ့ယုံနာသင်္ခါရကြီးနဲ့နိဗ္ဗာန်တရားလည်းတွေ့တယ် အဲဖြစ်ပြနေတဲ့ယုံနာတွေလည်းတွေ့တယ်အနိစ္စဒုက္ခအနတ္တတွေလည်းတွေ့တော့ဒီတရားဟောခဲ့တဲ့မြတ်စွာဘုရားဘုရားသခင်ဘုရားမှာဟုတ်တယ်ဆိုတာမယုံကြည်စရာပဲရှိတော့မလဲယုံမှတွေ့တော့ကြမရှိဘူးဒါတော့အဲ့ဒီယုံနာသင်္ခါရချင်းတဲ့နိဗ္ဗာန်တရားတွေ့တဲ့အတွက်ဒီနိဗ္ဗာန်ရောက်နေတဲ့မေတ္တရားဖို့တရားတွေကိုယ်တဏ္ဍာလည်းဖြစ်နေတော့မေဖို့နိဗ္ဗာန်လည်းဆိုကြီးမှရှိရတယ်လားဘာယုံမှပြရှိတယ်ကိုယ်တဏ္ဍာတကယ်ဖြစ်မိတော့ ဒီလိုမဂ္ဂနိဗ္ဗာန်ရောက်နေတဲ့အရိယာပုဂ္ဂိုလ်တွေအရိယာသံဃာတွေဆိုရှိမှရှိရလားလို့ဘယ်ယူမှကြရှိတော့မလဲကိုယ်ကလည်းပဲတော့အဲ့ဒီမဂ္ဂနိဗ္ဗာန်နေကိုယ်တဏ္ဍာပြည့်စုံပြီးတော့အရိယာကိုယ်ကိုယ်တိုင်လည်းဖြစ်နေတာကိုငါလိုပုဂ္ဂိုလ်တွေပဲဒီလိုကြည့်ဒီလိုဖြစ်တဲ့ပုဂ္ဂိုလ်တွေပဲဒီလိုလည်းသိတယ်ပြီးတော့ဘုရားတရားသံဃာနဲ့စပြီးယုံမှမှုမရှိတော့ဘူးတဲ့အကျင့်သိက္ခာနဲ့စပြီးတော့ဒီကျင့်ကျင့်လို့ဒီတရားဒီလိုအားထုတ်လို့ အဲကိလေသာပယ်နိုင်တဲ့အကျိုးရှိတယ်ဆိုတာဟုတ်မှဟုတ်ပါမလားကြောင်းမှောင်းမှုဒါလည်းမဖြစ်ဘူးဘာလို့လဲဆိုတော့ကိုယ်တိုင်အားထုတ်လို့အကျိုးတွေရတယ်ရှင်ရင်ရှင်နဲ့မဖြစ်သေးတဲ့သမာဓိတွေဖြစ်လာတယ်မဖြစ်သေးတဲ့အသိဉာဏ်တွေဖြစ်လာတယ်ယုံနာတွေဖြစ်ပြတွေကိုကိုယ်တိုင်တွေ့ပြီးတော့သိလာတယ်အဲယုံနာသခါရခြင်းနဲ့နိဗ္ဗာန်လည်းကိုယ်တိုင်တွေ့ရတယ်နိဗ္ဗာန်လည်းပဲခဏခဏပဲနှလုံးသွင်းတဲ့နှလုံးသွင်းတဲ့သူရောက်တယ်ပြီးတော့ဒီနိဗ္ဗာန်တွေ့လို့ကိလေသာတွေလည်းပဲငြိမ်းနာကြတယ်ငြိမ်းတယ်လောဘဒေါသအကုန်လုံးမဟုတ်တော့မှအတော်ဒါနသက်သာရတယ် အဲ့တော့ဒီတရားအထုတ်တဲ့အတွက်အကျိုးကျေးဇူးတွေကိုယ်တိုင်ရနေတော့ဒီတရားအထုတ်လို့အကျိုးရှိတာဟုတ်မှဟုတ်ရဲ့လားယူမှားမှုလည်းမဖြစ်နိုင်ဘူးအဲ့ဒါဝိသိကိစ္စကျင်းတယ်ဘုရားတရားတန်ခါအာယုံမှမရှိပါတဲ့ယုံမှကျင်းပါအဲသီလပရပရမသာတဲ့အလေးအကျင့်မျှနဲ့မာမယဝဆင်းရဲကလုံးမြောက်သွားတယ်ချမ်းသာသွားတယ်ယုံကြည်တာသီလပရပရမသာခေါ်တယ်အလေးအကျင့် ကောင်းငင်ဘုံကဖရာကိုယ်ွယ်ယုံနဲ့ကောင်းငင်ဘုံရောက်ပြီးအများအားချမ်းသာတယ်မဟုတ်မလားမသိပဲနဲ့ဒီရတဲ့ယုံကြည်တာသီလပဒပရမသာခေါ်တယ်။ဒီညဟာလေးလည်းဒီလိုပဲအခုယုံနာသင်္ခါရတွေအနိစ္စဒုက္ခအနတ္တမြင်အောင်လို့ရှုတဲ့ဝိပဿနာပုဗ္ဗဘာကမဲ့အရိယာမဲ့ဒီမဲ့တွေမပါပဲနဲ့ဒီမဲ့ကျင့်တွေမပါပဲနဲ့အဲသီလကျင့်ပါမန်ကိုကျင့်ယုံမျှနဲ့ အလေးကျင့်တစ်ခုခုကိုခရရင်ကျင့်ရုံမျှနဲ့ဗမာဝဆင်းရလွမြောက်တယ်လို့ယူကြတယ်ဗလာပရမလာမသရိခေါ်တယ်တချို့ခင်ဗျာနေချို့ယုံနဲ့မကောင်းမှုအကုသိုလ်တွေပျောက်သွားတယ်စသည်ဖြင့်ယူဆတာတွေဒီလိုဟာတွေလည်းပဲဗလာပရပရမသာတွေပဲအဲဒီလိုယုံကြည်ယူဆတွေလည်းပဲခုကင်းသွားတယ်ဘာဖြစ်လို့လဲဆိုအဲသူကိုယ်တိုင်ပဲဒီတရားကျင့်မှဒီတရားကဒီလိုကျင့်မှဒီလိုဖြစ်တယ်ဆိုတာကိုယ်တိုင်တွေ့ရတာကိုဒီလိုမကျင့်မဲနဲ့ ခြားနည်းနဲ့တော့ကျင့်လို့မဖြစ်ဘူး။ဒွါ၆ပါးဖြစ်ခဲ့ယုံနာနေဖြစ်ပြနေတာလည်းပြီးအောင်ရှုမှအဲ့ဒါတွေဖြစ်ပြနေတယ်ရှုရင်းရှုရင်းနဲ့မှယုံနာသင်္ခါရငြင်းရရောက်တယ်။အဲဒီလိုငြင်းရရောက်သွားမှကိလေသာတွေငြင်းသွားတယ်ဆိုတော့ကိုယ်တိုင်တွေးဖြစ်နေတာပေါ့။ဒါတော့အဲဒီဗိလာပဒပရမသာလည်းမဖြစ်တော့ဘူးတဲ့။ဒါအနာဖို့တန်နဲ့ဘဝတိုင်းဘဝတိုင်းငြင်းသွားတာတဘဝတိုင်းမဟုတ်ဘူး။အဲ့ဒါတွေကဒီ ဒိဋ္ဌိရဝိသိကိစ္စရလဗ္ဗရာပရမတ္တတော့မကင်းလို့ရှိရင်အခုဘုရားဗုဒ္ဓဘာသာဖြစ်နေမယ်နောက်ဘုရားကြဘာဖြစ်မှမသိဘူးအဲမိစ္ဆာဒိဋ္ဌိအဲအကြီးကျယ်ကြီးလည်းဖြစ်နိုင်တယ်မိစ္ဆာဒိဋ္ဌိရှိတဲ့ပုဂ္ဂိုလ်ကြီးကျယ်ကြီးလည်းဖြစ်နိုင်တယ်ဝိသိကိစ္စတွေနဲ့တရားတရားသံဃာအဖြစ်မှယုံမှားပြီးတော့ပြင်းမှားမှုတွေလည်းဖြစ်နိုင်တယ်ပြီးတော့သီလဗ္ဗရာပရမတ္တနဲ့ဟိုအချင်းကောင်းလို့ဒီအချင်းကောင်းလို့နဲ့ဟိုလိုက်ဒီလိုက်နဲ့အများကြီးဒုက္ခတွေရောက်ပြီးတော့သွားနိုင်တယ် သာရင်ပဲဟုတ်နေတာပယ်လေးပါးလည်းကြားနိုင်တယ်လို့သတုအပါယိသဝိပါမဟုတ်တော့သတုဤလေးပါးကအပါယိသဘဲဘုံလုံးမှလည်းဝိပါမဟုတ်တော့ကင်းလို့လေပြီအပယ်လေးပါးလည်းမကြားနိုင်ဘူးတဲ့ရှိရှိသောဘဝရှိရှိသောကာလတွေကပြုခဲ့တဲ့မကောင်းမှုတွေတော့ဒီပုဂ္ဂိုလ်မရှိဘူးလို့မဆိုနိုင်ဘူးပေါ့လေ။တာမယာချင်းလေးနေတဲ့ပုဂ္ဂိုလ်ဆိုတာမကောင်းမှုအကုသိုလ်ကအခုမရှိနိုင်မယ်ရှိကရှိခဲ့မှာရှိဘဝကရှိခဲ့မယ်အခုဘဝမရှိရှိဘဝလည်းရှိခဲ့မှာ။ ဘယ်လိုပဲရှိကြည်တဲ့အဲ့ဒီအကုသိုလ်တွေလည်းပဲအပယ်လေးပါးမပြစ်ချနိုင်ဘူးဒီပုဂ္ဂိုလ်ဟာအဲယခုဘဝကသီတိချမ်းမဲ့မှာအလိုရှိရင်လည်းနတ်ပြည်လောကဖြစ်ဖို့လူပြည်လောကလိုရှိရင်လူပြည်လောကဖြစ်လို့လူပြည်နတ်ပြည်တွေမှာဖြစ်ပြီးတော့အများဆုံးခုနဘဝဖြစ်ပြီးရင်သင်္ခါသိဉ္ဇင်းတဲ့နေပါရောက်တယ်တဲ့အဲ့ဒီမှာ ယုံနာခန္ဓာတွေလုံးဝစိတ်သုံးပြီးတော့နိဗ္ဗာန်ရောက်သွားတော့မအိုရမနာရမသေးရမဆိုရင်ရမဘူးဆိုရမဘူးကျွေးရပါစီရဲ့မှမရှိတော့တခါလဲအေးသွားတသံတရားလုံးတွေ့သွားမယ်ဆင်းရဲတခါလဲငြိမ်းအဲဒီလိုကျွေးရပါတယ်တဲ့ဒါကြောင့်နိဗ္ဗာန်ဆိုတာအများဆုံးပဲဒီပြင်ဟာတွေကတော့အခုကောင်းမယ်တော့ကြမကောင်းဘူးပြည့်ပြည့်သွားတယ်နိဗ္ဗာန်ကတခါ ရသိပြီးလို့ရှိရင်မပြတ်နိုင်တော့ဘူးတဲ့ဒါကြောင့်နိဗ္ဗာန်မြတ်လာဗုဒ္ဓမိတ်မေတဲ့ခင်ဆိုရမယ်နိဗ္ဗာန်မြတ်လာဗုဒ္ဓမိတ်မေနိဗ္ဗာန်မြတ်လာဗုဒ္ဓမိတ်မေနိဗ္ဗာန်မြတ်လာဗုဒ္ဓမိတ်မေနိဗ္ဗာန်မြတ်လာဗုဒ္ဓမိတ်မေနာယိပါရသိတောပရုပါဂာတိပရုပါဂာတိသူတော်ဘာကို သတ်ပြလေရှိသောပုဂ္ဂိုလ်သည်ဘုရူပါဂါရီသူတော်ဘာကိုညှင်းစေသတ်ပြလေရှိသောပုဂ္ဂိုလ်သည်နာပပစီတော်ကိလေသာကိုကိလေသာညစ်ကြေးကိုနှင်ထုတ်တတ်သောယဟမြမယဟန်ကောင်းမဟုတ်ပါပစီတော်ယဟန်ကောင်းသည်နာဘုရူပါဂါရီသူတော်ဘာကိုသတ်ပြညှင်းစေလေမရှိအဲသူတော်ဘာကိုပါပြညှင်းစေခြင်းမူပြုလို့ရှိရင်ပပစီတာခေါ်တဲ့ပုဂ္ဂိုလ်မဟုတ်ဘူးတဲ့ပပစီတာဆိုတာ အတနောမိမိမလာညစ်ကြေးကိုပပစေတိနှင်ထုတ်တတ်သည်ကိုယ်တဏ္ဍာကညစ်ကြေးတွေနှင်ထုတ်တတ်မှာကာမပါရဇိတာခေါ်တယ်ရာဂကောင်းတဲ့အာယုန်တွေကိုတတ်မဲ့ဆွဲလန်းတဲ့ຢာကအငြိကြီးပဲစိတ်ငြိကြီးပဲဒေါသတဲ့မကောင်းတာတွေသိသိသိဆိုသိငြိကြီးပဲမောဟတဲ့အဲယုတ်တရားနာတရား အနိစ္စဒုက္ခအနတ္တတရားတွေကိုမသိတာမောဟလူလည်းညီသေးပဲမာနာတဲ့ကိုယ့်ကိုယ်ကိုအရှင်ကြီးဒီမာနာကတော့တော်တော်ခက်တယ်သူကတော့မာနာကအနာဂံပုဂ္ဂိုလ်တော်မှာကိုယ့်ကိုယ်ကိုအရှင်ကြီးတာတွေကကြည့်တယ်ခက်တယ်သူကအဲဒါအဲဒီအရှင်ကြီးတဲ့မာနာတဲ့သူလည်းညီသေးပဲဒိဋ္ဌိခုနကပြောတဲ့ဒိဋ္ဌိဝိသိကိစ္စခုနကပြောတဲ့ဝိသိကိစ္စညီသေးတယ်တဲ့စိတ်ညီသေးတယ်နောက်တော့ မာယာသာတိယအိဒမစ္စရိယတို့ကတော့အများကြီးရှိတာပေါ့လေကိလေသာအကုသိုလ်တရားတွေအကုန်လုံးညစ်ကြေးတွေကြီးတယ်ပဲအဲ့ဒီညစ်ကြေးတွေကိုကင်းအောင်အားထုတ်တဲ့ပုဂ္ဂိုလ်ဟာပပစ္စည်းတာပဲဒီညစ်ကြေးတွေကင်းအောင်အားမထုတ်ဘူးဆိုလို့ရှိရင်လက်ခံထားတာကိုသူကပပစ္စည်းတာဆိုတဲ့ပုဂ္ဂိုလ်ရဲ့အ ਨੇ ကအညစ်ကြေးတွေကိုထုတ်ပြနေသည်ဒီပုဂ္ဂိုလ်ကအညစ်ကြေးမထုတ်ဘဲနဲ့လက်ခံနေတဲ့ပုဂ္ဂိုလ်ဆိုတော့ပပစ္စည်းတာမဟုတ်ဘူးအဲ့ဒီတည်းမှာဒီမှာတော့သူတို့ကညှင်းဆဲမှုတွေကြီးနီးပြလေးထုတ်ပြတာလေ မာရဇီတော်ကိလေသာညစ်ကြေးကိုနှင်ထုတ်တတ်သောပုဂ္ဂိုလ်သည်ပရူပါကဒီသရောဘာကိုညစ်စေတတ်ကြလေရှိသည်နာဟောတိမဖြစ်ရဟမာလည်းမညှင်းတတ်ပေသိကြသူတော်ကောင်းဆိုလို့ရှိရင်သူတော်ဘာတွေကိုမညှင်းစေရဘူးတဲ့သူတော်ဘာညှင်းစေမှုမရှိရဘူးအဲ့ဒါအရေးကြီးပါတယ်သီခမှုတော့ရှိရမယ်ညှင်းစေမှုမရှိရဘူး အဲ့ဒါပထမအစကြည့်လာတာသီခါရမှာသီခါလည်းဆိုတော့သူတော်ဘာကညှင်းဆဲလို့သီခါကိုကနေပြီးတော့သီမခါမင်းနဲ့သူတော်ဘာကိုညှင်းဆဲတယ်ဆိုအကုန်လုံးပြည့်တယ်ကွာသီခါရမယ်ဆိုတဲ့ဟာအဲ့ဒါလည်းပြည့်ကြရောပဲသီခါရမယ်ဆိုကိုကသီခါရမယ်ဆိုတော့သူများသွားညှင်းတယ်သူများကသီခါရမှာဖြစ်အဲ့တော့ကိုကသူတော်ကောင်းဘက်ကနေရမယ်ဆိုတာကိုကလူမိုက်ပဲရောက်ကိုကသူတော်ဘာလာပြီးတော့ ညှင်းဆဲနှိမ့်ဆက်မတော်မသင့်တာတွေပြုလို့ရှိရင်ကိုကသိခံနေရမှာသူတော်ကောင်းကိုလေအင်းကြီးရရဒီလိုသာညီကြီးနဲ့မရှိအောင်လို့သိခံပြီးတော့နေရပါလိမ့်အဲ့ဒီဘက်ကမနေဘူးသူကညှင်းဆဲတဲ့ဘက်ကိုရောက်သွားတယ်ဆိုရင်လူမိုက်ပဲရောက်လူမိုက်ဒီဒိုးပဲရောက်အဲ့ဒါတော့ဒါဟာသေပေရဟတ် သူတော်ကောင်းဆိုလို့ရှိရင်သူတော်ဘာမြင်စရာဘူးတဲ့အဲသူတော်ဘာမြင်စရာလို့ရှိရင်လည်းဒီရန်သူတော်ကောင်းမဟုတ်ဘူးလို့ဆိုလိုပါတယ်ဆိုပြည့်တယ်ပေါ့လေပြည့်ပြည့်ဖို့ပြည့်တယ်ဒီနေ့မိုးရွာလေးမိုးရွာလာတယ်ကဲဆိုရမယ်ယဟမှန်လင်းမညင်တတ်ပေသာမန်လင်းမညင်တတ်ပေသာမန်လင်းမညင်တတ်ပေသာမန်လင်းမညင်တတ်ပေ နာသမနောဟောတိပရဝိဟိရိယံတောပရံသူဘောကဝိရိယံတောညှင်းစေသောပုဂ္ဂိုလ်သည်သမနောကိလေသာကိုငြိမ့်စေသောယဟမိပိနာဟောတိမဖြစ်အဲသူဘောကိုညှင်းစေရလို့ရှိရင်တော့ညာမဖြစ်တော့ဒီနှစ်ပုဂ္ဂိုလ်အတူတူပါပဲတတိယပါပဲကွဲအောင်လို့ယူလို့ရှိရင်ခွဲယူလို့ရပါတယ်သိပြီးတော့အကြောင်းမတူပါဘူးအဲသက္ကတာတွေကကွဲအောင်လို့ယူတာလည်းရှိတယ်လူလူပဲလို့ဖွင့်တာလည်းရှိတယ် အဲဒီစကားအနေအချင်းတော့သူတူးနေပါလေပရိယေပဲပါသတိတာနဲ့သမဏနဲ့ဒီလောက်ပဲကွာတယ်သူတော်ဘာကိုညှင်းဆဲကြလို့ရှိသမဏမဟုတ်ဘူးတော့ဘာဖြစ်လို့သမဏဆိုတော့ကိလေသာညှင်းစေရမှာကိုကိလေသာသူလက်ခံတယ်မညှင်းစေဘူးတဲ့ခန္ဓာပြောခဲ့တဲ့အတိုင်းပဲဒီခံပြီးကိလေသာညှင်းအောင်လုပ်ရမှာသူကကိလေသာတွေသူလက်ခံပြီးတော့ကိလေသာညှင်းအောင်မလုပ်ဘူးသူတော်ဘာတွေကိုညှင်းဆဲတယ်ဆိုတော့ကိုကလူမိုက်ပဲရောက်နေတာဟုတ်သူကတော်မတော်တဲ့ဥစ္စာပဲ လေကြစဉ်းစားကြည့်ရင်တော့ကုန်မလို့မစဉ်းစားရင်တော့လည်းပဲမသိဘူးပေါ့လေကိုကဟုတ်ချင်လည်းဟုတ်နေဘူးငါလုံးတင်လို့လုံးတာပဲကိုကစိတ်ဆိုးပြီးတော့သူတော်ကိုညှင်းဆဲမှုဟုတ်လားကိုနဲ့ဖြစ်စီနှုတ်နဲ့ဖြစ်စီညှင်းဆဲမှုပြုလိုက်ရင်ငါပြုတဲ့အချိန်ပြုတာပဲနိလမှန်တာပဲကိုကမှန်တယ်ဘယ်လိုအောင်းမေ့နေလဲအောင်းမေ့နေဟောမြတ်စွာဘုရားဒေသနာကြတော့တော်တော်လွယ်နေတယ်သူကအဲနဲ့ကိုကသူတော်အောင်းမေ့ကနေရမှာ ကိလေသာငြင်းတဲ့ဘက်ကကျင့်ရကိလေသာငြင်းတဲ့ဘက်ကမကျင့်မဲနဲ့သူတို့ဘာကိုကျင့်သေးတယ်ဆိုတော့ကိလေသာပေါ်များတဲ့ဘက်ကနေပြီးတော့ကျင့်တာဒါလူမိုက်ပဲရောက်တော့သူတို့ဟာမကြောက်ဘူးအဲဒါကြောင့်ညင်စေကသမဏမဟုတ်ချေမဟုတ်ပေတဲ့ညင်စေလို့ရှိရင်သမဏမဟုတ်ဘူးတဲ့အဲဒါအဲဒီဩဝါဒ

လူကိုသတ်ခဲ့လို့ရှိရင်တော့လူတယောက်သေးသွားရင်ဒါမဟုတ်တော့ဘူးတဲ့ပါရာဇီကောဒီအတ္တဝါသောပါရာဇီကောသာသနာဓမ္မဆုံးရှုံးသွားပြီနောက်ပြန်ရကူလို့လည်းမရတော့ဘူးတဲ့လူတယောက်သေးသွားလို့ရှိရင်တော့လူသတ်လို့ရှိရင်အဲလူမသားလို့သိပြင်သတ္တဝါတွေသတ်လို့ရှိရင်ဆိုတိရစ္ဆာန်သတ်ရင်တော့ပါစိတ်တရားပါစိတ်ရပါသိမည်တဲ့ညင်းစေလို့ရှိရင်တဲ့တချို့ဒုက္ခပါသိတချို့လည်းပဲလူပုဂ္ဂိုလ်တွေပါတယ်ညင်းစေလို့ရှိရင်တော့ထုံလို့သိအပါတွေပါတယ်သိညင်းစေ အဲလိုအာဘသေးသေးပဲဒီညင်းသေးတာတော်တော်တော်သေးရဲ့သူကခုဩဝါဒပါတိမောက်တိုင်းကထားလိုက်မယ်ဆိုရင်တော့ခက်တာပဲကိုတော်ဒီခဏခဏอืมညာဖြစ်ပြက်မယ်လို့ကညင်းသေးတာလည်းညာမဟုတ်တော့ဘူးဆိုရင်ခက်တာပဲသူကခွေးသွားရိုက်တယ်လို့ဆိုရင်ကိုသူညာမဟုတ်တော့ဘူးပြရတော့ဘူးဒီလိုဖြစ်နေတာပဲอืมတော့ကြက်တယ်အဲ့ဒါဟိုတုန်းကအမလားအမဒညာနာတွေညာတဲ့ခေတ်က ဩဝါဒပါတိမောင်းနဲ့ပြီးပါတယ်ဘယ်လောက်နဲ့ဆိုလို့ရှိရင်လည်းညာနေကကျင့်ဝတ်တွေမပြည့်ဖက်နဲ့ကျင့်နေတယ်ဒါကြောင့်ဩဝါဒပါတိမောင်းနဲ့120အတွင်းကဒီဩဝါဒပါတိမောင်းပဲညစွာဘုရားတော်ရင်ဆုံးမနာသမနောဟောတိပရံဝိရိယနာပရံသူတော်ဘာကိုဝိရိယနာညစ်စေသောပုဂ္ဂိုလ်သည်သမနောကိလေသာကိုညစ်စေသောသမနာမည်သည်နာဟောတိမဖြစ်တော့ဘူးညစ်စေကသမနာမဟုတ်ချေ ကဲအစကစားပြီးတော့တခေါက်ဆိုပြီးတော့ဒီကစားအသိသမဏေကကြသီခံကျင်သုံးအမြတ်ဆုံးပဲနိဗ္ဗာန်မြတ်လာဗုဒ္ဓမိတ်မေနိဗ္ဗာန်မြတ်လာသာသေယဟမလင်းမညင်တတ်ပေသာသေ

ပြီးတော့နိဗ္ဗာန်အမြတ်ဆုံးဆိုနိဗ္ဗာန်ရဖို့ရပဲကြိုးစားပဲပြညာတွေတဲ့ဘာမှကိမဆက်ရဘူးလောကရေးရာဆိုကြီးပွားရေးတွေကိမဆက်ရဘူးအဲလူချမ်းသာလားချမ်းသာတွေရဖို့ရအဲ့ဒါတွေတော့ကိမဆက်ရဘူးနိဗ္ဗာန်ရဖို့လောက်ပဲသူကကိမဆက်ရမှာနိဗ္ဗာန်အမြတ်ဆုံးဆိုဥမာအားဖြင့်ရွှေတော့ကြောက်တော့ခိုးရိုက်ခိုးတာလည်းရှိတယ်အဲဒီခိုးရိုက်ခိုးတာလည်းယူရင်ရတယ်အဲတဲဖုံးမတာလည်း ငါးရာဆယ်ရာသတိတန်တဲ့ပစ္စည်းတွေလည်းယူရရတယ်ဆိုရင်ဒီကဲဘယ်ဟာယူမလဲမင်းဘုရားဘုရားနဲ့ရည်ယူကြမှာပဲဒီငါးရာဆယ်ရာကနေဘယ်သူမှယူမှာမဟုတ်တာတွေလကအဖုံးတမ်းတာတွေဆိုပြီးယူမှာမဟုတ်ဘူးအဲ့ဒါလိုပဲမြတ်စွာဘုရားဤသာသနာတော်မှာရနိုင်တာကလောကတွင်လည်းပဲကောင်းကျိုးချမ်းသာတွေရတဲ့ရပါတယ်လောကနောက်သံဃာမှာလည်းပဲ လူချမ်းသာတာကြတာလည်းရနိုင်ပါပဲနိဗ္ဗာန်ချမ်းသာလည်းရနိုင်တယ်ဒီထဲမှာအကောင်းဆုံးမြတ်ဆုံးကနိဗ္ဗာန်ချမ်းသာဆိုတော့နိဗ္ဗာန်ချမ်းသာကိုသာလည်းယူဝဲကြောင်းကြဆက်ရမှာကိုအဲဒီလိုအားထုတ်နေရမှာအဲပဟိတတော်နိဗ္ဗာန်လို့စေလို့အားတော်သိရှိပြီးဖြစ်၍တဲ့တရားထုတ်တဲ့အခါယောဂီပုဂ္ဂိုလ်ကနိဗ္ဗာန်ကိုသိလို့တဲ့သိရှိရမယ်လူပြန်တွေဘာမှပြုဆက်ရဘူးတဲ့နိဗ္ဗာန်တစ်ခုပဲနိဗ္ဗာန်ရပြီးရောဒိဋ္ဌိရတွေဖြစ်နေတာဖြစ်ကြောဘာဖြစ်ဖြစ် ငါနိဗ္ဗာန်ရောက်နိဗ္ဗာန်တွေ့ရင်ပြီးရောဆိုတဲ့အနေနဲ့နိဗ္ဗာန်တစ်ခုတည်းသာလဲအရေးထားပြီးတော့အာထုသွားရမယ်ပြီးတော့ဒီဩဝါဒပါတိမောဒီနှစ်ပုတ်နဲ့သူဟာတော်တော်လုံလောက်နေတယ်ဒီနောက်တစ်ခါအဲမငင်းသေးရဘူးဆိုတဲ့ဖြင့်ဒီရင်ကိလေသာတွေလည်းဘာမှမပွားများဘူးဆိုတဲ့အရေးပဲကိုပြောတာပါပဲအဲ့ဒါနဲ့သူကလုံလောက်နေပါပြီ။အားကြောင့်မနာကောင်းတယ်ဒီဩဝါဒပါတိမောကောင်းလို့လည်းပဲဖျားတယ်ဖျားတယ်ဒီတိုင်းဟောတယ် သီခာကျင့်သုံးမြတ်ဆုံးပေနိဗ္ဗာန်မြတ်လဗုဒ္ဓမိတ်မေဗျာမာလင်မညှင်းတာပေညှင်းစေကသမဏမဟုတ်ပေဒါတဘုပြီးရောပေါ့နောက်တစ်ခုသွားရအောင်နောက်တစ်ခုလည်းပြီးမှတော့မဟုတ်ဘူးသင်္ကန်းနေတော့ဘဘဘဘသာအာကရဏံကုသလသုပသံဝရာသစိတ္တာပရိယောဒဗနံဧတံဗုဒ္ဓနာသာသနံ တရားတွေဟောနေတာလည်းများလာတယ်ခုနကအသက်ပြောက်သွားကျမ်းနာတဲ့ပုဂ္ဂိုလ်တွေကဟောအာယုံပြောက်ခြင်းပြောက်နေခုနကဘုန်းကြီးပထမပြောထားခဲ့တာတွေအာယုံပြောက်မြတ်စွာဘုရားဝေလူဝန်ကျောင်းတော်မှာဉာဏ်နာရီ1250နဲ့ရှင်သာရိပုတ္တရာရှင်မောကလန်နေရောအဲဒီမှာဉာဏ်နာရီ1250နဲ့မြတ်စွာဘုရားတရားဟောနေကိုအဲဒါအောင်ပြောမှရင်ဒီအရုံပြောရင်ပျောက်ပျောက်မသွားကြဘူး E na ababaa agangụdlabaamara bazdbdbnam edamarna banam bababaaalgoomaka ụmụ agurouremaụ agaranamadiumeleajiadwa kụdlaa gụgouremahụ guda digenaọdịya huremiụ gudolba ka onye oo chifidbada huremahụ ဥပါသံဗရာအပြည့်စုံစေခြင်းငါတပါသစိတ်တာပရိယောဓာဝနာမိမိစိတ်ကိုရှုစင်စေခြင်းငါတပါဧတံဤသုံးပါသည်ဗုဒ္ဓနာံအစုစုသောဘုရားရှင်တို့ဤဘာဝနာံအဆုံးမတော်ကြီးပါပေသည်သာသာ ဒီဂါထာလေးကတော့ဒီကသဂရာဆရာတွေရောဒီကဆရာတွေကျမ်းဆရာတွေရောနမတာလေးမြတ်ပြုကြပါတယ်ဘုဂေကာလမှာလည်းပဲဘုရားတရားတော်အကျဉ်းဆုံးဟောပါဆိုရင်ဒီဂါထာလေးဟောရတယ်ဟုတ်ပါဘာသာကြတွေဘာတွေနားလဲကျင်လို့ကျင်ဒီကာလာလေးဟောတယ်မြတ်စွာဘုရားတရားတော်အကျဉ်းချုပ်တာပဲလို့ဟောတယ်။ကောင်းတယ်မလားကောင်းတယ်လို့အလုံးစုံသောမကောင်းမှုဟုတဲ့ညတွေမပြုရဘူးတဲ့သင်္နာမှာ ကုသိုလ်ကောင်းမှုဟုပဲများတွေပြည့်စုံစေရမယ်တဲ့မြင်နာမှာမိမိစိတ်ကိုယ်လည်းအငြိအကျေးမတင်ဖြူစင်စေရမယ်သုံးနာမှာအကုန်ရောပဲလားအဲဒါပိဋကသုံးပုံနဲ့ချကြည့်မယ်ဆိုလို့ရှိရင်လည်းပိဋကသုံးပုံဟာတွေအကုန်လုံးပါဝင်တယ်သီလသမာဓိပညာနဲ့ချကြည့်မယ်ဆိုလို့ရှိရင်လည်းဒီထဲမှာအကုန်လုံးပါဝင်တယ်ဒါကြောင့်အလုံးစုံသောအကုသိုလ်တွေမပြုရဘူးဆိုအကုသိုလ်မပြုရင်သီလစင်ကြဲနေတာဘောသွားသီလပြည့်စုံတယ် အလုံးစုံကုသိုလ်တွေပြုရမယ်ဆိုတော့အဲဒီကုသိုလ်တွေသမာဓိဆိုင်ရာကုသိုလ်တွေအကုန်လုံးပြည့်စုံပြီးတော့သွားမိမိစိတ်ကိုဖြူစင်ရမယ်ဆိုတော့ပညာနဲ့မှဖြူစင်တယ်ပညာပညာသိက္ခာတွေပြည့်စုံသွားသီလသမာဓိပညာသိက္ခာ၃ပါးလုံးအကုန်လုံးပြည့်စုံစေတယ်အကုန်လုံးပါဝင်နေတယ်တရားတဲ့ဒီတရားမှန်ကောင်းပါတယ်မကောင်းမှုများကြောင့်ရှားပါမကောင်းမှုများ အာရှောင်ရှားပယ်လေတဲ့မကောင်းမှုတွေများတယ်ရှောင်ရှားရမယ်ပယ်ရမည်ကောင်းမှုတရားဖြစ်ပွားဆုံးလေတဲ့ကုသိုလ်ကောင်းမှုတရားတွေတော့အဲတန်တယ်လည်းများသုံးပြည့်စုံအောင်အထုပ်ပါမိမိစိတ်ဓာတ်ဆွတ်ဆွတ်ဖြူစေမိမိစိတ်ဓာတ်လည်းပဲအဲဒီကြီးတွေလုံးလုံးသာရှင်းပြီးတော့ဖိုးဝှက်ဖြူနေပါစေဒီကြီးလုံးလုံးကင်းပါစေ ဒီသုံးပါးဖရာသုံးပါးပဲဒီသုံးပါးမြတ်စွာဘုရားသုံးပါးတော်မူခဲ့သည်တဲ့ကဗမာလိုဆောင်းအောင်ပါကဲဆိုရမကောင်းမှုများကြောင့်ရှားပယ်လေမကောင်းမှုများကြောင့်ရှားပယ်လေမကောင်းမှုများကြောင့်ရှားပယ်လေမကောင်းမှုများကြောင့်ရှားပယ်လေကောင်းမှုတရားဖြစ်ပွားဆုံးစေ သာမုခေယသစ္စာကုန်စေသာမုခေယသစ္စာကုန်စေသာမုခေယသစ္စာကုန်စေမိမိစိတ်ဓာတ်ဆွတ်ဆွတ်ဖြူစေမိမိစိတ်ဓာတ်ဆွတ်ဆွတ်စေမိမိစိတ်ဓာတ်ဆွတ်ဆွတ်စေမိမိစိတ်ဓာတ် ဆုံးမဖရာဆုံးမပဲဒီဆုံးမဖရာဆုံးမပဲဒီဆုံးမဖရာဆုံးမပဲဒီဆုံးမဖရာဆုံးမပဲအဲမကောင်းမှုအကုသိုလ်တရားတွေရှောင်ရှားရမယ်ပယ်ရမယ်တဲ့အကုန်လုံးအကုသိုလ်တွေလောဘဒေါသမောဟ

မကောင်းတဲ့အစာအာဟာရများစားရတယ်ဒီစားလိုက်ကလေးကသူကတော့အရသာမရှိဘူးမကောင်းသောအတွေ့တွေတွေ့သွားတာညသာလို့အဲကောင်းမှုအကုသိုလ်တွေဖြစ်တယ်ဆိုလို့ရှိရင်ဖြစ်ကြတဲ့ကသူဟာအပြစ်တွေရှိတာလောဘနဲ့လည်းတွဲဖြစ်တာကိုလောဘနဲ့တွဲဖြစ်တော့ကိုယ်လိုရှိရတဲ့အကျိုးကိစ္စတွေပြီးအောင်သူတော်ဘာတွေအကျိုးမဲ့တွေလည်းလျှောက်ပြီးတော့ကြားဒီမှာကအကုသိုလ်တွေညာရှိတာသူကလောဘဖြစ်လိုက်လို့ချင်းဒေါသကသာဆိုးတယ် ဒေါသကရတဲ့တဲ့သူများကြည့်တွေကိုသူများအကျိုးမဲ့ဖြစ်အောင်လို့ဒါကြားနေတာသူအဒီဟာလောက်တာပဲသူကဒေါသကရအဲသူတို့ဖြစ်လာကြတဲ့ကနေရာမကြတာပဲအဲဒီလောဘဒေါသရင်ခံပြီးတော့ကာယကံနဲ့ဝစီကံနဲ့မနောကံနဲ့ရောက်လာရင်ဒါဆိုးတာပေါ့သိရတဲ့စိတ်ကူးနဲ့သိရတဲ့စိတ်ကူးလို့ကာမမြောက်သေးလို့ရှိရင်လည်းတော့ဒီကာမြောက်လာလို့ရှိရင်မနောကံကလည်းပဲအဘိဓါတဲ့သူတို့ဘာဥစ္စာတွေရရလို့လည်းမှုတွေဥစ္စာဖြစ်နေစဉ်းစား ရာဘာရတဲ့သူများသေးပါသေးပြက်ပါသေးလို့စဉ်းစားမိစ္ဆာဒိဋ္ဌိကတော့မှားတယ်ယူအဲဒါမနောကံကနေပြီးတော့ကာယကံဝစီကံနဲ့ရောက်လာတော့သာဆိုးတာဝင်ကာယကံနဲ့သူတို့ကအကျိုးမဲ့ဖြစ်အောင်အဲဝစီကံနဲ့သူတို့ကအကျိုးမဲ့ဖြစ်အောင်သူတို့ကဆင်းရဲဒုက္ခရောက်အောင်စိတ်လုံးမသာဖြစ်အောင်ဘာပဲလို့လူပေါ်စကားလေးတစ်ခွန်းပြောလိုက်ရင်ကိုယ်ပဲသူများဆင်းရဲအောင်လို့ပြောလိုက်ရင်သူများဆင်းရဲပါဆင်းရဲသည်ဖြစ်စေမဆင်းရဲသည်ဖြစ်စေပဲပြောတဲ့ပုဂ္ဂိုလ်က အဲဒီအကုသိုလ်တော့ဖြစ်တာပဲလို့လားဘာနဲ့တူတော့ဆိုလို့ရှိရင်မိခဲ့ကင်ပြီးပေါက်တာနဲ့တူတယ်မိခဲ့ကင်ပြီးတော့ဟိုလူမုန်းတာနဲ့မိခဲ့နဲ့ငါပေါက်လိုက်တော့မလို့မိခဲ့ကောက်ပြီးကင်လိုက်ရင်ဟိုလူတော့မှန်ရင်မှမှန်ပါတဲ့မိခဲ့ကင်လိုက်တာနဲ့လက်တော်လောင်ပြီးတယ်သူကမစင်ကင်ပြီးတော့ပေါက်တယ်တဲ့အဲဟိုလူကတော့လူကျင်မှလူမယ်အထိကျင်မှအထိမယ်တဲ့ကင်နဲ့လက်တော်ပြင်လူသွားပြီတဲ့ဒီလိုပဲသူကမကောင်းမှုအကုသိုလ်တရားတွေကသူတော်ဘာကို အကျိုးမဲ့ဖြစ်အောင်လို့စိတ်ကူးစဉ်းစားကြံစည်ပြုလို့လို့ရှိရင် သူတို့ကတော့အကျိုးမဲ့ဖြစ်ချင်မှဖြစ်မယ်ကိုယ်တော့ဖြင့်အဲဒီလောဘဒေါသမောဟမကောင်းကျိုးတွေချက်ချင်းရောက်တာပဲတဲ့ဒါကြောင့်သာဝေဇာအပြည့်ရှိတဲ့တရားတွေပါတဲ့ပြီးတော့သူတို့အကျိုးပေးကြတာဗါတွေအကျိုးပေးတော့လားဒုက္ခဝိပါကလက္ခဏာဆင်းရဲသောအကျိုးမကောင်းသောအကျိုးတွေပေးပါတယ်တဲ့ဒါတွေကအကျိုးပေးရင်မကောင်းတာတွေအကျိုးပေးတာအကောင်းကျိုးမရှိဘူး အောင်အောင်မြင်မြင်ကျုပ်ပေးလို့ရှိရင်အပေလေးပါကြရသည်တဲ့ငရဲတဲ့ကြရတယ်တိရစ္ဆာန်ဖြစ်တဲ့တိတာဖြစ်တဲ့အသူရကယ်ဆိုလည်းတိတာတစ်မျိုးပဲအဲ့ဒါဖြစ်တတ်တယ်အဲဒီလိုအကြီးကျယ်ကျိုးပေးနေလို့လူပြည်လောကရောက်လာကြလို့ရှိရင်လည်းပိုးတိကျိုးလူပြည်လောကမှာအမျိုးညံ့တယ်အသက်တိုးတယ်အနာများတယ်ရန်သူပေါ်များတယ်ဇီဝဥစ္စာယတနာနဲ့မပြည့်စုံဘူးစသည်ဖြင့်ပေါ်တယ်မလိုအပ်တဲ့အကျိုးတွေပေးတတ်တယ်တဲ့ဒါကြောင့်

မိမိတို့ကြီးပွားချမ်းသာရေးဖြစ်တယ်လို့ထင်နေတော့တရားတွေမလောက်ရဘူးလို့ဟောခဲ့တဲ့တရားတဲမကြိုက်ကြဘူးအခုမှသာမဟုတ်ဘုရားလက်ထက်ကလည်းမကြိုက်ဘူးอืมသူဘာဥစ္စာမခိုးရဘူးတရားဟောခဲ့တော့ဒီလိုကလည်းသူဘာဥစ္စာခိုးရမှာကိုခိုးရမှာကိုကြီးပွားချမ်းသာမှုဖြစ်တယ်အဲဒီပုဂ္ဂိုလ်ကမကြိုက်ကြဘူးကာမေသူမိသာသရကာမဂုဏ်တွေမတရားတဲ့ဖြင့်မပိုင်မဆိုင်တဲ့ကာမဂုဏ်တွေမကျူးလို့ရဘူးဟောတယ် အဲ့ဒါလည်းဒီကျူးလွန်နေတဲ့ပုဂ္ဂိုလ်တွေကကျူးလွန်နေတဲ့ပုဂ္ဂိုလ်တွေကသူကအဲဒီဥစ္စာကလည်းပဲကြက်တဲလုံးအကြည့်တယ်လို့ထင်တယ်ကြက်တဲလုံးအကြည့်တယ်ဥစ္စာอืมတရားတွေကလည်းနေရာတကာလျှောက်ပြီးတော့ချုပ်ချယ်တာပဲဒီလောကကြောရှင်ရှင်နေရမယ့်ကိစ္စတွေလည်းပဲလိုက်ပြီးတော့ပြိပင်တာပဲဒီတရားတွေနေရာမကြဘူးဆိုတာဒီလိုထင်တာဟုတ်ကွာ အဲတော့မူတာဝါဒသူတော်အကျိုးမဖြစ်လိမ့်လိပြီးမပြောရဘူးဆိုတော့လိမ့်လိပြီးတော့ပြောကျင်နေတာကိုလိမ့်လိပြောရမှာငါမှပဲသူကအကျိုးရှိတယ်အဲတော့ဒါလည်းမကြိုက်ဘူးသေသေးရဲ့ကိုမတော့ဘူးဆိုတော့သေသေးရဲ့ကြိုက်တဲ့ပုဂ္ဂိုလ်တွေတော့သဘောမကျဘူးဆိုတော့ခုနေမှာသေသေးရဲ့ကလည်းတဲကြိုက်ကြတာကိုနိုင်ငံတိုင်းနိုင်ငံတိုင်းကလည်းဥစ္စာသူ့ဥစ္စာပြောရည်လို့အောင်းမိတယ်သိတယ်ဆိုတော့ဘောကြအဲဒါ ဒါမတော့ဘူးဆိုတာတရားမကြိုက်ဘူးဒီဥစ္စာတွေအဲဒီသိပြန်ရတယ်ဒီလိုပါပဲအကုသိုလ်တရားတွေမပြုရဘူးဆိုအကုသိုလ်တရားကိုပြုလုပ်နေတဲ့ပုဂ္ဂိုလ်တွေပြုလုပ်ရှင်တဲ့ပုဂ္ဂိုလ်တွေတရားမကြိုက်ကြဘူး။ဘာနဲ့တူနေလဲဆိုတော့မိဘတွေကသာသမီတွေသုံးမတဲ့အခါမှာသာသမီတွေကမကြိုက်တဲ့အားတွေရှိတယ်။မိဘတွေကတော့အပြစ်မြင်လို့ဟဲ့ကလေးတွေပြင်းမဲ့မထွက်ကြနဲ့နော်။သူကပြင်းမဲ့ထွက်ချင်နေတာကို မိဘတွေကပြင်မဲ့တဲ့ဘုံတော်ကားတိုက်သွားမယ်ဒုက္ခရှိမှလို့လည်းမထွက်ကြနဲ့သူကသူတို့ကထွက်ချင်တယ်အဲဒီချိန်ဒီချိန်ဒီလိုရေမချိုးကြနဲ့ဆိုကလေးတွေကရေချိုးချင်တယ်အဲမေရီဖီရီအတဲချိုးချင်တာပဲဟိုဒီဒီမသွားကြနဲ့ဆိုလို့သူတို့ကသွားချင်တယ်ပွဲတွေပါတယ်မသွားကြနဲ့သူတို့ကသွားချင်တယ်အမိဘတွေချိုးချင်တယ်လို့ထင်ကြတယ်လို့အဲလိုပါပဲမြတ်စွာဘုရား ဒီအကုသိုလ်တရားတွေဟာမကောင်းကျိုးပေးတာလို့ဒီဟာတွေမပြုကြနဲ့ကာယကမြောက်ကျุလို့မှုတွေမပြုကြနဲ့ဝစီကမြောက်ကျุလို့မှုတွေမပြုကြနဲ့ဒီလည်းတော့ဒီလည်းကလည်းသုံးမဝါဒပဲအဲ့ဒါကိုသူကမကြိုက်ကြဘူးတဲ့ဘုရားလက်ထက်တော်ခါကာလတုန်းကအာတာရဏိယတုတ်ထဲမှာကုဝရဏကြီးကကြောက်တယ်ညဇောဗျာတဲ့ဒီအာတာရဏိယတော်ရိတ်ကို ရဟန်းတော်တွေရဟန်းမိန်းမတွေသင်ယူထားပါစေဗျာတဲ့သင်ယူပြီးတော့ရုပ်ဖတ်ရုပ်ဖတ်ကြပါစေအဲဒီလိုရုပ်ဖတ်နေလို့ရှိရင်ပြင်းရင်အဲဘေးရတယ်กินပါလိမ့်မယ်တဲ့တချို့နတ်တွေထဲမှာလည်းပဲသူတို့နာမင်းကြီးရဲ့ဩဇာအာဏာမခံမဲနဲ့နတ်ဆိုးတွေရှိပါသေးတယ်တဲ့အဝရုဒ္ဒနာတွေလည်း လောကမှာသဘုံနေလို့နေမှာမဟုတ်နဲ့သူကတော့သူကသုံးသကြားကသူတို့ညာနဲ့သူတို့တော့သူကဝရင်းပြုလို့မဟုတ်ကြနိုင်ပဲဖြစ်အဲဒီလိုနာဆိုးတွေရှိပါသေးတယ်အဲဒီနာဆိုးတွေကသူတို့ဩဇာအနာတွေလည်းနားမထောင်ဘူးတဲ့ဒီလိုအားတွေကနေရသော်ကြိုက်ဒီသားတွေတော်တဲ့တောင်ထဲမှာနေတော့ကိုအနှောင့်အယှက်တွေလည်းပေးပါလိမ့်မယ်အဲဒီလိုမပေးအောင်ဒီအာသနာရိယသုတ်ကို အဲတောင်းထားစီခြင်းမှာလည်းကြောက်ထားတယ်။ဘာလို့လဲတော့ဆိုတော့ရှိရင်တဲ့။မြတ်စွာဘုရားကိုနတ်တွေကကြီးညိုတဲ့နာလည်းရှိပါတယ်မကြီးညိုတဲ့နာလည်းရှိပါတယ်တရားတော်ကိုကြီးညိုတဲ့နာလည်းရှိမကြီးညိုတဲ့နာလည်းရှိပါတယ်တဲ့။ဘာသာတော်လည်းကြီးညိုတဲ့နာလည်းရှိမကြီးညိုတဲ့နာလည်းရှိပါတယ်တဲ့။များသောအားဖြင့်တော့နတ်တွေကမကြီးညိုကြဘူးခင်ဗျာတဲ့။ဘာဖြစ်လို့လဲဆိုတော့မြတ်စွာဘုရားအဲ့ဒီ အဲသူတော်ဘာတဲ့မသားရဘူးသူတော်ဘာဥစ္စာမကိုးရဘူးကာမိမိစ္ဆာသာရမကျွလွန်ရဘူးအဲလိန်ကြီးမပြောရဘူးသေရမသောဘူးမြတ်စွာဘုရားဟောတယ်အဲဒီလိုဟောတော့များသောတဲ့နတ်တွေကဒါတွေမရှောင်ကြဘူးဗျာတဲ့သူတို့မရှောင်တဲ့အမှုတွေကိုရှောင်ရမယ်လို့ဟောတော့အဲဒါကြောင့်မကြည်ညိုတာလို့သူတို့သုတ်ထဲမှာတရိုက်ပါတယ်ဟုတ်တယ်ကိုကိုကြိုက်နေတဲ့ဟာကို မလုပ်ရဘူးဆိုရင်မကြိုက်ဘူးဒီဥစ္စာကိုမကြည်ညိုပဲဖြစ်တတ်တယ် အဲဒီတော့ညဇာဘုရားကတော့ဘေးရန်အတွေ့ဖြစ်မှာတွေမဟုတ်ဒီမှုတွေမပြုကြနဲ့ကိုယ်ဖြစ်မကောင်းမှုတွေမပြုကြနဲ့နှုတ်ဖြစ်မကောင်းမှုတွေမပြောဆိုကြနဲ့စိတ်ဖြစ်မကောင်းသောအကြံစီတွေမကြံစီကြနဲ့မကောင်းမှုတွေကြတယ်အကုန်လုံးပယ်ကြရမယ်လို့သဘာဝဘာသာအလုံးစုံသောမကောင်းမှုအကုသိုလ်ဟူသည်များကိုအကရဏမပြုမလို့အခြင်းကတပါတဲ့အလုံးစုံအကုသိုလ်ဟူသည်များတွေမပြုပါနဲ့တဲ့ကြောင်းကျင်ပါတဲ့ အဲ့ဒါကြောင့်ကျင်လို့ရှိရင်အောက်ထည့်ဆုံးသီလလုံးနေတယ်သူတို့ဘာတွေအကျိုးမဲ့ဖြစ်အောင်လို့အချင်းကျုပ်တော့ဖြစ်သူတို့ဘာတွေအကျိုးမဲ့ဖြစ်စေတတ်တဲ့အမှုတွေကိုမပြုရဘူးမပြောရဘူးမကြံစည်ရဘူးဒါပါပဲလို့ဆိုတာအဲပြုတာနဲ့ပြောတာကပိုအရေးကြီးတယ်ကြံတာကတော့သူ့ဟာသူကြံနေဘယ်သူမှမသိလိုက်ဘူးတော်သေးရဲ့သူကကြံရုံကြံနေလို့အဲပြုတာပြောတာတွေကသူတို့ဘာတွေအကျိုးမဲ့ဖြစ်အဲဒါကြောင့် အဲဒီမကောင်းမှုအကုသိုလ်အလုံးကကြောင်းကျင်တာဟာဖြင့်ဒါလည်းပဲသုံးမဩဝါဒတစ်ပါးပဲအဲကြောင့်မကောင်းမှုများအကြောင်းကြားမကောင်းမှုများအကြောင်းကြားပဲလေလို့ပြောဆောင်မှုပေးတာလည်းတိုင်းဆိုရမယ်မကောင်းမှုများအကြောင်းကြားပဲလေမကောင်းမှုများအကြောင်းကြားပဲလေ ကုသလသုပသမ္မရကုသလသာကုသိုလ်ဟုလည်းမြဝကုသလသာကောင်းသောအကျိုးကိုပေးတာသောတရားဟုလည်းမြကိုဥပါဒမရာပြည့်စုံစေခြင်းကအဆုံးပါတော်ပါကောင်းသောတရားတွေပြည့်စုံစေရကုသိုလ်တရားတွေကုသိုလ်တရားဆိုဘယ်လိုအားလုံးဆိုရင်အနာဝိဇ္ဇဒုက္ခဥပါလက္ခဏာအပြစ်မရှိခြင်းကောင်းသောအကျိုးကိုပေးခြင်းသဘောရှိပါတယ် ဒီကုသိုလ်တရားဖြစ်တဲ့အခါလည်းခြင်းမရှိဘူး။နောက်လည်းကောင်းတော့ကျိုးပေးရတယ်။ဥပမာအားဖြင့်သာကောင်းသောဖွယ်ဟာရတွေဆိုတာရှိလူနဲ့လည်းပဲသိနေနဲ့ကျမ်းမာရေးတွေလည်းပဲဖြစ်စေနိုင်တဲ့အစာအရာတွေရှိရူကလံဟာရဒပြည့်ဝတဲ့အစာအရာတွေပေါ့လေရူကလဆရာဝန်တွေသုံးတဲ့ဟာရဒပြည့်ဝတဲ့အစာအရာတွေဖြစ်ပြီးအဲဒါအရာကလည်းကောင်းတယ် အဟာရတော့လည်းပဲဒီထဲမှာပါဝင်တယ်အဲဒီလိုစာအရာတွေစားတဲ့အခါကာလမြင်းမြင်းချက်ချက်လည်းရှိတယ်တဲ့ဘာမှအပြည့်တင်ကြမရှိဘူးလေစားနေလည်းပဲကောင်းနေတာမြင်းမြင်းချက်ချက်ရှိနေတာอืมဘိုက်ကကပြည့်လို့တော်ရရတယ်ဒီစားကတော့စားကျင်တော့ကောင်းတော့ပဲအဲစားတဲ့အခါလည်းပဲသူပြည့်မရှိဘူးနောက်အဲ့ဒီကအစာကြည်မြဲပြီးသွားတဲ့အခါကျတော့ဒီကုလုံးမှာ အဲဒီရာသာရတွေဒီလိုလုံးပြန်နာပြီးတော့အာယံဗရတွေဖြစ်ပြီးတော့ကျမ်းမာရေးတွေဖြစ်ပါသူကအကျိုးပေးတော့လည်းပဲကောင်းတယ်ဒီဟာရအဲဒီလိုဟာရမျိုးဟာကစားတော့လည်းအပြည့်ကင်းတယ်နောင်လည်းကောင်းသောအကျိုးကိုပေးတတ်တယ်အဲဒါလိုပဲတဲ့ကုသိုလ်တရားဆိုတာကပြုတော့လည်းပဲအပြည့်ကင်းတယ်နောင်အကျိုးပေးတော့လည်းကောင်းသောအကျိုးပေးတယ်အကုသိုလ်တရားဆိုဘယ်လိုဟာတွေတော့ဆို ဆိုတော့ဘာအကျိုးမဲ့ဖြစ်အောင်ပြုခြင်းမှကျေချောင်ခြင်းဆိုတာအလုံးသီလကုသိုလ်တွေဒါတော့သူတော်ကအကျိုးရှိအောင်လို့ပြုခြင်းဆိုတာဒါနအစရှိသောအကုသိုလ်တရားတွေအဲ့ဒါတွေဟာအပြစ်ကင်းတဲ့တရားတွေပဲဒါတွေကဖြစ်တော့ဘယ်လိုဖြစ်တော့ဆိုအာလောဘနဲ့မလိုချင်မှုကောင်းဆောင်ပြီးတော့ဖြစ်အာရောဂနဲ့မပြင်းမမှုကောင်းဆောင်ပြီးတော့ဖြစ်အမောဟနဲ့အဲသိလိမ္မာမှုကောင်းဆောင်ပြီးတော့လာဖြစ်

အာရောဒကောင်းဆောင်ပြီးတော့ပြင့်နေတဲ့ကုသိုလ်တွေပဲနာကောင်းပါလေသူကဘာမှအပြစ်မရှိဘူးအဲသီလကျင့်နေကျင့်နေတဲ့အခါမှာသူတော်ဘာကိုတတ်ခြင်းမှကျင့်ကြောင်းတယ်သူတော်ဘာကိုညှင်းဆဲခြင်းမှကျင့်ကြောင်းတယ်သူတော်ဘာကိုညှင်းဆဲဘူးညှင်းဆဲစရာအကြောင်းရှိတဲ့ကမညှင်းဆဲတော့ဘူးညှင်းဆုံးဟောလားရှင်လေးလာကြိုက်နေရိုက်လိုက်မယ်ဆိုရင်ရတာပေါ့လေသူဘာမှသင်ကဘာမှအင်အားရှိတာဟိုရိုက်လိုက်ရတာပေါ့အဲ့ဒါမရိုက်တော့ဘူးဒါလေး၆လို့လိုက် အဲသူတို့ဘာတဲ့ကိုမသားဘူးသူတို့ဘာကိုမညှင်းစေဘူးသူတို့ဘာဥစ္စာတွေကိုမခိုးယူဘူးသူတို့ဘာဥစ္စာပစ္စည်းပစ္စည်းကြောင့်မလုပ်ဘူးอืมသူတို့ဘာသူတို့ဘာဤခင်ရသားမရတဲ့ကိုယ်နဲ့မဆိုင်တဲ့ကာမဝအာယုန်နဲ့ပြမကျူးလွန်ခြင်းတွေမပြုဘူးသူတို့အကျိုးမဲ့ဖြစ်အောင်လို့လိန်နေပြီးတော့မပြောဘူးအဲဒီတရားကိုမတော်ဘူးစသည်ချင်းပေါ့လေသူတို့အကျိုးမဲ့ဖြစ်မဲ့ဥစ္စာတွေမပြုတ်လို့ခိုင်းနဲ့ကျင်းချောင်းနေ အဲ့ဒီကံဘာအပြစ်တင်ကြရှိတယ်လဲဘာမှအပြစ်တင်ကြမရှိလောကသက္ကနေကြည့်လေဒီပုဂ္ဂိုလ်သူတို့ကမတတ်ရမလားလို့သူတို့ဥစ္စာမခိုးရမလားလို့ဘယ်သူမှအပြစ်တင်ကြမရှိပါဘူးဘာမှလောကသက်ကလည်းပြစ်တင်ကြမရှိဘူးရှင်းမွန်စရာကတည်းကအပြစ်ကင်းကိုယ့်အကိုလည်းစဉ်းစားကြည့်မယ်ဆိုအဲ့ဒီအချိန်မှာစိတ်ကလေးကကြီးလို့သူတို့ကသူတို့ကအကျိုးမဲ့ဖြစ်အောင်လို့မပြုဘဲနဲ့ရှင်းချောင်းနေတဲ့အချိန်လေးမှာစိတ်ကလေးကကြီးကြီးလင်းလင်းအမှန်ကောင်းတယ်အမှန်သာကျင်းတယ် သူတို့ဘာချမ်းသာပါစေလို့မေတ္တာများပွားနေတော့ဒါပြီးကြည်လင်နေတာအမှန်ကောင်းတဲ့ဥစ္စာအဲဒါကြောင့်ကုသိုလ်တရားတွေကจิตတော့မှလည်းပြည့်ကင်းတယ်တဲ့ဒါနာကုသိုလ်တွေပြုတဲ့အခါမှာသင်ရတဲ့ပုဂ္ဂိုလ်တွေပေကံလူတော်နဲ့ဆိုရင်သင်ရတဲ့ပုဂ္ဂိုလ်တွေအဲသုံးဆောင်ကြပါစေလို့သနာချင်းကရုဏာကျေးဇူးပြီးတော့ပေကံလိုက်တယ်လူတော်လိုက်တယ်အမှန်တရားစင်ကြယ်တာပဲဒီချိန်မှာတခါလေစိတ်ကလေးကဘာမှပြည့်တင်စရာမရှိဘူး ဒီကပုဂ္ဂိုလ်ကလည်းပြည့်တင်ရရှိပါဘူးဆင်းရဲနေတဲ့ပုဂ္ဂိုလ်သူခင်ဗျာလိုချင်နေလို့မစားရတဲ့ပုဂ္ဂိုလ်စားရအောင်မိုးရတဲ့ပုဂ္ဂိုလ်ဝေးရအောင်မပြည့်စုံတဲ့ပုဂ္ဂိုလ်ပြည့်စုံအောင်ပေးတာဒီလူကြီးပေးရမလားဘာလို့ပေးရမလဲဒီဆင်းရဲတဲ့လူကိုဆင်းရဲဆင်းရဲပဲစီဘယ်သူမှလာပြီးတော့ပြည့်တင်ရမရှိပါဘူးပြည့်တင်ရင်လည်းအဲ့ဒီလူကတော်တော်မိုက်တဲ့လူပဲသူစားတော့ဒါနဲ့ကိုချင်းစာကြည့်ပါမှာပေါ့သူကကိုဆင်းရဲနေရင်လည်းသူများကထောက်ပါရင်ကြိုက်မှာပဲအတိတ်တာမရှိပါဘူးအဲဒီတော့အဲဒီတော့ဒီတော့ပေကံ လူတန်းနေတဲ့ခါကလည်းဖြစ်တဲ့စိတ်ကလေးဟာပြည့်ကင်းနေတာပဲအဲသီလစာရည်တော်ကိုကျေးဇူးနဲ့ပြည့်စုံတဲ့အဲပုဂ္ဂိုလ်များတွေလူပုဂ္ဂိုလ်ပဲဖြစ်ဖြစ်၊ဉာဏ်ပုဂ္ဂိုလ်ပဲဖြစ်ဖြစ်အဲဒီလိုပုဂ္ဂိုလ်တွေလူသားပိကနေတဲ့မြတ်စွာဘုရားကိုထူတာပူဇော်နေတဲ့ဒီခါကလာစိတ်ကလေးအနှံ့ကိုသာနှင်းစင်ကြနေရည်ကင်းနေတာပါပဲနောက်အကျိုးပေးတဲ့ခါကာလကြတော့လေတဲ့ဒီကုသိုလ်တွေကသက်ရှိခြင်းနာကင်းခြင်းစရှိသောအကျိုးတွေအခုလောလောဆယ်လည်းကျိုးပေးပါတယ် သံသံမြာဘွားတွေမှာလည်းလူချမ်းသာတာချမ်းသာတယ်ကျိုးပြီးတော့အဲ့ဒါကတော့သိကောင်းတာခုနကအစာအာရကကောင်းကောင်းကြည်ကျက်သွားတဲ့အခါမှာသာသာယုတ်တွေဖြစ်ပြီးတော့ဒီကိုယ်လုံးပြန့်နှံ့ပြီးကျမ်းမာရေးပြည့်စုံအရင်မလားတွေပြည့်ချိုးသွားတယ်လို့ပဲအဲလူချမ်းသာတာချမ်းသာတွေရတာတော့သွန်နိဗ္ဗာန်ချမ်းသာတယ်အောင်သူကကျိုးပြီးပြီးသွားတာပဲဒါကြောင့်ကုသလာနဝေဇာဒုက္ခဥပါကလက္ခဏာကုသလာကုသိုလ်တရားတို့သည်နဝေဇာဒုက္ခဥပါလက္ခဏာပြည့်ကင်းခြင်းကောင်းသောအကျိုးကိုပေးခြင်းလက္ခဏာရှိကုန်၏အပြည့်လည်းမရှိဘူးတဲ့ ကောင်းသောအကျိုးကိုလည်းပေးရသည်တဲ့အဲဒီကုသိုလ်တရားတွေကိုပြည့်စုံအောင်အားထုတ်ပါတဲ့ဒီကုသိုလ်တွေဘာတွေလို့ဆိုလို့ရှိရင်တန်းနိုင်လည်းညဒါနာကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်တွေပေါ့တဲ့တန်းနိုင်လည်းအားထုတ်ပါတဲ့အဲဘုံနဲ့ပြောမယ်ဆိုရင်တော့ကာမဝဆရာကုသိုလ်တဲ့ယူပါဝဆရာကုသိုလ်အယူပါဝဆရာကုသိုလ်လောကုတ္တရာကုသိုလ် ကာမဝဇ္ဇကုသိုလ်တွေမှာခုနကဒါနာသီလဘာဝနာရှိတယ်။ရူပဝဇ္ဇကုသိုလ်ကျတော့ဘာဝနာပဲရှိတယ်။အရူပဝဇ္ဇကုသိုလ်ဆိုတာလည်းဘာဝနာ။ဘာဝနာပွားများမှအယူဝဇ္ဇကုသိုလ်ပြည့်စုံ။လောကုတ္တရာကုသိုလ်ဆိုတာလည်းဘာဝနာပဲ။ဝိပဿနာရှုတာတွေလောကုတ္တရာကုသိုလ်ရအောင်အထုံးနေတာပဲ။ဝိပဿနာရှုနေတဲ့သွားကြောက်ပါပေါ်တိုင်းပေါ်တိုင်းယုံနာနေကိုမပြတ်ရှုမှတ်ပြီးတော့နေရတယ်။ အဲဒီရှုတိုင်းရှုတိုင်းဘာဝနာစိတ်ဥပ္ပါမှာဘာမှပြည့်မရှိပါဘူးဘာမှပြည့်တယ်ပြန်မရှိဘူးသူကစင်ကြယ်တဲ့စိတ်ကလေးပဲလောဘမပါဘူးဒေါသမပါဘူးမောဟမပါဘူးဘယ်လိုအကျိုးမဖြစ်စေရသဘောတရားမပါဘူးမနာစင်ကြယ်အပြစ်ကင်းတယ်ရှုတိုင်းရှုတိုင်းအပြစ်ကင်းလို့စိတ်ကလေးကသိစင်ကြယ်တယ်အဲဒါကုသိုလ်တရားတွေကျင့်အဲ့ဒါကဝိပဿနာဉာဏ်ကတဖြည်းဖြည်းပြည့်စုံတဲ့အခါကျတော့အရိယာမဉ္ဇဏ် မဲ့ကုသိုလ်တရားဖြစ်တယ်သောတာပတ္တိမဲ့ကုသိုလ်နောက်တစ်ခါအာထုလို့ခြင်းသရာယိမဲ့ကုသိုလ်နောက်တစ်ခါအာထုအနာယိမဲ့ကုသိုလ်နောက်တစ်ခါအာထုအရဟတမဲ့ကုသိုလ်အဲဒီတရားကုသိုလ်တရားတွေပြည့်စုံအားထုတ်မှာပေါ့အဲဒါကိုယူပြီးတော့ကောင်းမှုတရားကုသိုလ်တရားဖြစ်ပွားပါစေဖြစ်ပွားဆုံးစေအဆုံးဆုံးလင်းလင်းဖြစ်ပါစေဥပသမရာပြည့်စုံရမည်ကဲလာလေးဆိုပြီးတော့ဒီနေ့တရားတော့သိအောင်ပါဦးမလေးနိုင်ပြီးသွားပြီ ကောင်းမှုတရားဖြစ်ပွားဆုံးစေကောင်းမှုတရားဖြစ်ပွားဆုံးစေကောင်းမှုတရားဖြစ်ပွားဆုံးစေကောင်းမှုတရားဖြစ်ပွားဆုံးစေကောင်းမှုတရားတွေဆုံးဆုံးဆုံးနေညဆုံးအားထုတ်အောင်ဆုံးနေညဆုံးဘယ်ဒီအောင်ဆုံးရမလဲဆိုအရဟတမေကုသိုလ်ရအောင်ဆုံးအောင်အားထုတ်ဒါနပြည့်စုံုံနဲ့မဟုတ်သေးဘူးသီလပြည့်စုံုံနဲ့မဟုတ်သေးဘူး

အာနောက်တစ်ပတ်ကျမှပြောရမယ်ဝိပဿနာနဲ့ဝိပဿနာကမရောက်ဘူးဒီမှာဒီကနေ့အချိန်ကုန်သွားတယ်နောက်တစ်ပတ်လောက်ွယ်နေကြမှကြာအဲဆိုရမိမိစိတ်ဓာတ်ဆွတ်ဆွတ်ဖြူစေမိမိစိတ်ဓာတ်ဆွတ်ဆွတ်ဖြူစေမိမိစိတ်ဓာတ်ဆွတ်ဆွတ်ဖြူစေမိမိစိတ်ဓာတ်ဆွတ်ဆွတ် ဒီသုံးပါဖရာဆုံးမပဲဒီသုံးပါဖရာဆုံးမပဲဒီသုံးပါဖရာဆုံးမပဲဒီသုံးပါဖရာဆုံးမပဲနောက်ဆက်လက်ဝင်နေတဲ့ကြမှာဆက်ပြီးတော့ဟောရဤဩဝါဒပါတိမောတရားတော်ယေသနာကမှန်သားရသောဓမ္မသောနာကုသိုလ်ကံစေရနာတွေအစွမ်းအာနုဘောတို့ကြောင့် ဤဩဝါဒပါတိမောင်း၌လာသောအဆုံးမဩဝါဒတို့ကိုတတ်နိုင်တဲ့ယူသိသောပြင့်ပြန်ပွားများအားထုတ်ကြ၍ဝိပဿနာဉာဏ်စေရိယမဲ့ဉာဏ်စင်စင်ခတ်သိနေခြင်းရသည်နိဗ္ဗာန်ချမ်းသာများကိုမြင်မြန်စွာဆက်ရောက်၍မြင်မောပြုနိုင်ကြပါစေကုန်သတည်းအာ